ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုဝါကောင်လာပြီးကျော်12ရက်2021ခု6လပိုင်း3ရက်တောက်ကြနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမဝံရက်ကွာတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့မင်္ဂလာတုတ်တံကိုအကျဲချဲ့ပြီးတော့ 38ပြမင်္ဂလာတရားဒေသနာဆိုပြီးတော့ဟောလာတာဒီနေ့မင်္ဂလာတရားတော့အပိုင်း21ပေါ့နော်ကာရဝောဇနိဝတောဇတန္တုဋ္ဌိဇကတိညုတာကာလေနဓမ္မတဝနံဧတမင်္ဂလမုဒ္ဓမံဒီကထာရောက်သွားပြီနော်အသက်ဂုံဝါကိုထက်ကြီးကရှိကခါစားယူသေးလေး မာနတကုံဂုံမကြွနဲ့ကိုကိုနှိမ့်ချအမြဲနေဒီနေ့နိဝါဒမင်္ဂလာနိဝါဒောစမာနတကုံဂုံမကြွနဲ့ကိုကိုနှိမ့်ချအမြဲနေတဲ့ခုနေ့ကဂါရဝမင်္ဂလာဒီနေ့နိဝါဒမင်္ဂလာဒီနေ့ပြောစရာအကြောင်းအရာလေးတွေတော်တော်များများမာနနဲ့ပတ်သက်ပြီးတော့ဘုံဘုံစုဆောင်းထားတာလေးတွေကိုပြောကြည့်ခြင်း ဘာကြောင့်နိဝါဒကို မင်္ဂလာတရားလို့ပြောရသလဲဒီနေရာမှာနိဝါဒဆိုတာကိုယ်စိတ်ကိုနှိမ့်ချထားတာ နှိမ့်ချတဲ့စိတ်နှိမ့်ချတဲ့စိတ်ဆိုတာယုံညံ့တဲ့သဘောကို ပြောတာမဟုတ်ဘူးထောင်လားတက်ကြွတဲ့တဘာဝရဲ့ဆန့်ကျင်ဘက် ကိုကိုကိုနှိမ့်ထားတာပေါ့နော်နိဝါဒ ဒါကိုတချို့မင်္ဂလာတရားနဲ့ပတ်သက်ပြီးတော့ရေးထားတဲ့စာအုပ်တွေထဲမှာနိဝါဒကိုလေမကြီးသူလို့ဒီလိုလေးပဲပြောတယ်အဲ့ဒါလေးကိုလည်းဘုံဘုံကသဘောကျတယ်လေမကြီးဘူးတဲ့မင်္ဂလာတရားဟောမယ်ဆိုတော့မင်္ဂလာတရားနဲ့ပတ်သက်ပြီးတော့ရှေ့တုန်းကဆရာကြီးတွေရေးထားတာဆရာကြီးတွေရေးထားတာစာအုပ်တွေဘုံဘုံတို့တော်တော်များများရှာပြီးတော့ဖတ်ဖြစ်တယ်ပေါ့နော်အဲ့တော့ဒီနေရာမှာမှတ်ရမှာကနိဝါဒဆိုတာ မိမိကိုယ်ကိုနှိမ့်ချတဲ့သဘောမာနတကွန်ဂုံမကြွနဲ့ကိုယ်ကိုနှိမ့်ချအမြဲနေနိဝတဘာကြောင့်သူ့ကိုမင်္ဂလာလို့ပြောရတယ်လေအကျိုးကျေးဇူးများလို့မမနာထောင်လွှတ်ပြီးတော့ကိုယ်ကိုယ်ကိုမနှိမ့်ချနိုင်ဘူးဆိုရင်ပြစ္ဆုတ်ပန်တန်တရားအလွန်တရာမှအကျိုးမဲ့တွေကို ဖြစ်စေတတ်လို့မမနာဆိုတာ နှိမ့်ချထားတဲ့အရာနှိမ့်ချနိုင်ရင်နှိမ့်ချနိုင်သလောက်ပိဿုပံမှာလည်းအကျိုးစီးပွားရှိတယ်တန်တရားမှာလည်းပဲအကျိုးရှိတယ်ဒါကြောင့်မို့လို့နိဝါဒမင်္ဂလာလို့မြတ်စွာဘုရားဟောနော်အဲ့ဒါနိဝါဒမင်္ဂလာနဲ့ပတ်သက်ပြီးတော့ဘုံဘုံတို့အဓိကနားလည်ကြရမှာကပါလဲဆိုတော့မာနရဲ့အကြောင်းဟုတ်လားမမနာကင်းတဲ့သဘောကိုနိဝါဒလို့ပြောတာ哦မာနကြီးတယ် အကြီးုံနဲ့မကဘူးမာနကခေါင်ဆိုင်နေတယ်အတိမာနဖြစ်နေတယ်ဆိုရင်တော့ဒါနိဝါဒမင်္ဂလာပြတ်တယ်ခေါ်တာပါနော်ဒါကြောင့်မာနနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ဒီကနေ့ညမာနဆိုတာဘယ်လိုသဘာဝရှိသလဲမာနအမျိုးမျိုးရှိတဲ့နှကမာနရဲ့သဘောသဘာဝတွေမာနရဲ့အကျိုးအပြစ်တွေမာနနဲ့ပတ်သက်ပြီးတော့သူတော်ကောင်းကြီးတွေရဲ့အစုံအမတွေ နောက်ဆုံးဒီမာနကိုဘလို့ပေးရှာမလဲဆိုတဲ့အပိုင်းနေဒါဘုံဘုံတို့ထိုက်တလောက်ကြည်ကြည်ပြန့်ပြန့်လေးပြောမလို့စိတ်ကူးတာနော်အဲ့တော့မာနဆိုတာဘာလဲလို့မေးရင်မာနဆိုတာအထင်ရောက်မှုနော်ကိုကိုကိုထင်းနေတာဖြစ်နေတာကတမျိုးစိတ်ကအဲ့ဒီလိုဖြစ်နေတာကိုဖြစ်နေတဲ့အတိုင်းမသိမမြင်ပဲနဲ့ तू ထင်းခြင်းသလိုထင်းနေတာ မာနဆိုတာအထင်ပဲဟိုပို့ပြီးတော့ကလေးတွေနားလည်အောင်ပြောရရင်တကယ်မဟုတ်ဘူးပေါ့သူ့စိတ်ထဲမှာထင်းနေတာဟုတ်လားအဲ့ဒီအထင်တွေကများလုံးမှားလုံးအာကြီးသွားတော့ညောက်ကြွားကြွားဖြစ်သွားတယ်သူများကိုအထင်သေးတာတွေဘာတွေဖြစ်ကုန်နော်ဒါကြောင့်မာနဆိုတာမောက်မာတဲ့သဘောမှားယွင်းတဲ့အထင်တွေနဲ့ခက်ထန်တဲ့သဘောလို့အကြံဉာဏ်လေးနားလည်ရနော် အဲ့ဒီမာနကလည်းပဲဘုံဘုံတို့အကျဉ်းများဖြင့်တေယမံတတိတမံဟိနမံလို့သုံးမျိုးမှတ်သားရနော်တေယမံဆိုတာကအစစရရာသူတစ်ပါးထက်တာလို့ပစ္စည်းဥစ္စာအဖြစ်လဲပေါ်လို့ရုပ်ရည်အဖြစ်လဲပဲချောလို့ပညာအဖြစ်လဲတက်လို့သူများတဲ့အစစရရာတာလို့မန်ဝင်ပြီးတော့မန်နေတက်လာအဲ့ဒါမျိုးကိုတေယမံလို့ခေါ်တယ်တဲ့နောက်တတိတမံဆိုတာကြတော့ သူများတဲ့ตาလို့မန်ဖြစ်တာမဟုတ်သူများနဲ့ဘာမှမထူးဘူးဒန်းတူပဲတိတ်ပြီးတော့မထူးလာဘူးပေါ့ဒါပေမဲ့လို့အဲ့လိုမထူးတာကိုကမန်ဖြစ်ခြင်းရဲ့အကြောင်းဖြစ်နေသူနဲ့ငါနဲ့ဘာထူးတာမှတ်လို့ဟွန်းအဲ့ဒါမန်ပဲလေနတ်သူငါတဲ့ตาတာမှမဟုတ်ပဲမန်ပဲအဲ့ဒီဥစ္စာအဲ့ဒီလိုမန်မျိုးကြတော့ဘာခေါ်တော့တတိတမန်တဲ့ရှိရနော်ဘုံဘုံတို့ကိုယ့်ထက်နှိမ့်ကြတဲ့ကိုကထင်တာပေါ့လေ ကိုယ့်ထက်နှိမ့်ကြတယ်လို့ထင်ရတဲ့လူတွေနဲ့တွေ့ရင်ကို့မှာမန်းဖြစ်တယ်အဲ့ဒါမျိုးကိုသေရမန်းဟုတ်လားကိုယ်စိတ်ထဲမှာဒီလူနဲ့ငါနဲ့တော့တိတ်အဆင်မကွာပါဘူးလို့ထင်ပြီးတော့မဖြစ်နေတဲ့မန်မျိုးကိုကြတော့သတိသမန်နောက်ဟိနမန်လို့ရှိသေးတယ်အဲ့ဒါကတော့ဘာတုံးဆိုတော့အစသအရာရာကိုကသူများထက်နှိမ့်ကြနေတယ်အစသအရာရာနှိမ့်ကြနေတယ်နှိမ့်ကြနေလို့မမဖြစ်ဘူးလို့မထင်နဲ့ အဲ့ဒီမန်မျိုးကတခါတည်းမှာပိုးတောင်မှခက်ထန်နေတဲ့သေးတယ်နော်အနူလက်နဲ့ရွှေခွက်ကိုနှိုက်ရတော့နေသလားဒါမျိုးပြောတာနော်ကိုရှိမှကိုစားတာဘယ်သူမှကြွေးတာမဟုတ်ဘူးအဘယ်သူကကြွေးမတော့ကိုရှိမှကိုစားရမှာပေါ့ဟုတ်လားဒါပေမဲ့ကြံကြံဖန်ဖန်မန်းဆိုတာ အခြေအနေအမျိုးမျိုးတိုင်းမှာ ဖြစ်တတ်တယ်မြင်တော့လဲမြင်လို့မှုတူတော့လဲတူလို့မှုဟောအခုနှိမ့်ကြတော့လဲပဲနှိမ့်ကြလို့မှုကိုမန်းဟာဖြစ်နေသေးတယ် အဲ့ဒီမန်မျိုးလည်းဘုံဘုံတို့မှာရှိတာပဲနော်ဘာဘလို့ချိန်မှဖြစ်တော့ကိုယ့်ထက်သားတဲ့လူတွေနဲ့တွေ့တဲ့အခါမှာကိုကမခံကျင်စိတ်နဲ့မန်ရှိနေတယ်ဟုတ်တယ်မဟုတ်လားအဲ့ဒါဘုံဘုံတို့ကကိုယ့်ထက်နေတဲ့လူနဲ့တွေ့တဲ့အခါမှာဖြစ်တော့ဒါတေရမန်လို့ပြောရမယ်ကိုနဲ့တန်းတူလူနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့မန်ကြတော့တတိသမန်ဒါတမျိုးလေးဘုံဘုံကပြောကြည့်တာပါကိုယ့်ထက်သားတဲ့မြင့်တဲ့လူတွေနဲ့တွေ့တဲ့အခါမှာဖြစ်တဲ့မန်မျိုးကိုကြတော့ဟိနမန်လို့ခေါ်မယ်ပေါ့နော် အဲ့ဒီလိုမန်တွေဟာအခြေအနေအမျိုးမျိုးမှာဆိုလိုတာကပြေးမလွတ်ဘူးအနေထားတိုင်းမှာမန်ဖြစ်နိုင်တယ်ဒါပေမဲ့သူများတဲ့အစသရရတာတဲ့အနေထားမျိုးမှာ ပိုးပြီးတော့မန်ဟာဖြစ်တတ်တယ်ဒါကိုတော့ဘုံဘုံတို့သတိထားဖို့လိုတယ်ပေါ့နော်နောက်ထပ်မန်ကိုနည်းနည်းဘုံဘုံလေးလေးနက်နက်လေးပြောခြင်းတယ်အဲ့ဒါကအဘိနာသုတ်တန်ထဲမှာလာတယ် ဝေယမံအာရောက်ကြမံဇီဝိတမံဆိုတဲ့အသုံးတော့အိုခြင်းတရားကိုဆင်ခြင်လို့ရှိရင်ဝေယမံလို့ဆိုတဲ့ကိုယ့်ရဲ့အရွယ်ရှိသေးတဲ့နုပြိုတဲ့အရွယ်ကိုအကြောင်းပြုပြီးတော့ဖြစ်တဲ့မံကိုပယ်ရှားနိုင်တယ်လို့ဘုရားဟောဝေယမံဆိုတာအရွယ်မံငါငယ်သေးတယ်ဒီမံလည်းမကောင်းဘူးငယ်သေးတယ်ဆိုရင်သူကဘာတော့ငါခပ်ပေါ်ပေါ်ပဲနေဦးမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်နောက်အာရောက်ကြမံ နာခြင်းကိုစဉ်းစားဆင်ခြင်ကျမကြီးကောင်းတာကိုအကြောင်းပြုပြီးတော့ဖြစ်တဲ့အာရောကြမန်ဆိုတာကိုဆိုတာကိုပယ်ရှားနိုင်ဟောဒါမှန်တစ်မျိုးကျမ်းပါတယ်ဓာကိုကလည်းမန်ဖြစ်နေဟုတ်လားနောက်ဇီဝိတမန်တဲ့တေခြင်းတရားကိုစဉ်းစားဆင်ခြင်ရင်ရှင်သန်ခြင်းကိုအကြောင်းပြုပြီးတော့ဖြစ်နေတဲ့မန်ဇီဝိတမန်ကိုဖယ်ရှားနိုင်တယ်အသက်ရှင်နေတယ်ဆိုတာကိုကစမန်ဖြစ်ခြင်းရဲ့အကြောင်း ဒီဒီမှန်ကြတော့တော်တော်နူးညံ့သိမ်မွေ့တယ်ငါတည်မြန်းတည်လိမ့်မလားလို့တွေးရတဲ့အနေအထားမျိုးကို ရောက်မှဒီမှန်ရဲ့အကြောင်းကိုစဉ်းစားမိကြမယ်လို့ထင်ပါတယ်တေကောင်ပေါင်းလည်းဖြစ်ပြီးကိုကိုကိုငါတော့ဒီတောင်ကမကြော်တော့ဘူးဆိုတဲ့အနေအထားမျိုးကို ရောက်သွားမယ်ဆိုရင်ရှင်တန်ချင်းကိုအကြောင်းပြုတဲ့ဖြစ်တဲ့မှန်ကအများကြီးကြာသွားနော်ဒါကြောင့်ဝေယမန်အာရောက်ကြမန်ဇီဝိတမန်ဟောမန်6မျိုးတောင်ရှိ ပြောတာနော်တေယမန်တတိတမန်ဟိနမန် နောက်ထပ်မန်တွေအများကြီးရှိသေးတယ်ဒါကဘလို့ခွဲမလို့ဆိုတော့မန်ဖြစ်ပေါ်ခြင်းရဲ့မာနဖြစ်ပေါ်ခြင်းရဲ့အကြောင်းတရားကို ကြည့်ပြီးတော့မန်ကိုခွဲကြည့်ပစ္စည်းတွေပေါ်တော့ပစ္စည်းမန်ပေါ့ပညာတတ်တော့ပညာမန်ပေါ့ရုပ်လာတော့ရုပ်မန်ပေါ့ဟောအမျိုးမျိုးအကြောင်းကြောင့်ဘုံဘုံတို့ရဲ့စိတ်ထဲမှာမာမာနဆိုတာ ရှိနေတယ်မာနဆိုတာဘာလဲဆိုတာ ਨੇ ပတ်သက်ပြီးတော့ဒါဘုံဘုံပြောပြတာအဲ့ဒါဘုံဘုံတို့စဉ်းစားရမှာက ဘုံဘုံတို့တန်တန်မှာဖြစ်ပေါ်နေတဲ့မာနတွေဟာဘာဖြစ်လို့ဖြစ်နေတာတော့အနှစ်ချုပ်ပြီးတော့ပြောမယ်ဆိုရင် ရှိလို့မှန်ဖြစ်တယ်တိလို့မှန်ဖြစ်တယ်ဒါဘုံဘုံကတွေးမိတာလေးကိုပြောတာပါနောက်ပစ္စည်းဥစ္စာတွေရှိတယ်ဆွေမျိုးမျိုးတွေရှိတယ်ဟာကိုတန်ဖိုးရှိတယ်လို့ထင်တဲ့အရာတွေကိုမှရှိနေတယ်ဆိုရင်အဲ့ဒါမှန်ကဖြစ်လာပြီတခါလောကီပညာတွေနဲ့ ဟိုအကြောင်းဒီအကြောင်းတွေကိုသိတယ်ဟိုဟာဒီဟာတွေကိုသိတယ်ဘလို့လို့ရမလဲနားလေတယ်အဲ့လိုအသိတွေအမြင်တွေများလာရင်လည်းဘာဖြစ်တော့မာဖြစ်တယ်ဟုတ်လားဒါကြောင့်ပစ္စည်းတွေပေါ်ရင်လက်လာပါတွေပေါ်ရင်အယိုသေးပြမှုတွေရှိလာရင်နာမည်ကြီးမှုတွေရှိလာရင်လောကီပညာတွေတက်လာရင်အတိုင်းဝိုင်းတွေများလာရင်ကြော်ကြားလာရင်ဒါဟာမန်ဖြစ်ခြင်းရဲ့အကြောင်းတွေပဲဟုတ်လားအထူးသဖြင့်ပုထုဇဉ်လူသားတွေဟာဥစ္စာပစ္စည်းကိုတန်ဖိုးထားကြတာများတဲ့အတွက်ကြောင့်ဥစ္စာပစ္စည်း များလာပြီရှိလာပြီဆိုလို့ရှိရင်မန်ဝင်ညတော့နော်ဟုတ်တယ်မဟုတ်လားဥစ္စာပစ္စည်းကလည်းပဲပုထုဇဉ်အမြင်နဲ့ကြည့်မယ်ဆိုရင်မန်လည်းဝင်ခြင်းစရာတော့ကောင်းတာဟုတ်လားဘာဖြစ်လို့တော့သူရှိရင်ဘုံဘုံတို့ကအသက်ရှင်ဖို့အတွက်မပူပါဘူးလို့စိတ်ကအဲ့လိုတိတော့တာကိုစားကျင်တာစားလို့ရတယ်နေကျင်လို့နေလို့ရရကောင်းကောင်းနေလို့ရတယ်ကောင်းကောင်းစားလို့ရတယ်ဟိုမသေးယုံတင်တော့မကဘူးရှင်တန်ယုံတင်တော့မကဘူးကောင်းကောင်းရှင်လို့ရတယ် ကိုကြိုက်တာကိုသုံးဆောင်ခံစားလို့ရတယ်လူတွေကလည်းပဲအမလီငွေရှိလို့ရှင်ပါတော့အထင်ကြီးကြတယ်နေရထိုင်ရတာလောကကြီးမှာ အလွန်အလွန်ကိုပဲအဆင်ပြေတယ်လို့ထင်ကြတယ်နော်ဒါကြောင့်အဲ့ဒီပိုက်ဆံဆိုတဲ့ငွေရှိလာပြီဥစ္စာရှိလာပြီဆိုရင်ပုထုသင်လူသားတွေဟာမဖြစ်ကြတော့မန်တက်တယ်တဲ့ဒါမန်တက်เสียအကြောင်းကလည်းရှိနေတော့မန်တက်တာပေါ့အဲ့ဒါဘုမို့တို့နားလေရမှာကမန်တက်เสียအကြောင်းရှိတော့လည်းပဲမန်မတက်အောင်ငါနေမယ်ဆိုတဲ့စိတ်မျိုးပေါ့ အကြောင်းကတော့ရှိနေပြီမကြိုးစားဘူးဆိုရင် automatic အဲ့ဒါမာတက်ဟိုတို့ဇက်တော်လေးတစ်ပုဒ်ရှိတယ်ဟိုတတိတယောက်ကအသက်ကြီးမှအိမ်အောင်ကြပတ်စံချမ်းသာအဲ့ဒါသားလေးတယောက်မွေးမွေးတဲ့အခါကျတော့ तू ကစဉ်းစားတယ်အင်းငါအသက်ကြီးပြီမကြခင်သေတော့မှာငါသေရင်သေချာပေါ့ငါမိမကနောက်အိမ်အောင်ပြုမှာအဲ့ဒါလို့ဆိုရင်ငါသားကတော့ဒုက္ခပဲ အဲ့ဒါနဲ့အိမ်မှာစိတ်ချရတယ်နန္ဒလို့အမည်ရတဲ့ကျွန်တယောက်ရှိတယ်သူစိတ်ချရတဲ့လူယုံပေါ့နော်အဲ့ဒီကျွန်ကိုခေါ်ပြီးတော့ပစ္စည်းတွေအနှစ်သာရရှိတယ်တန်ဖိုးရှိတဲ့ပစ္စည်းတွေစုပြီးတော့နှစ်ယောက်တည်းတောထဲသွားပြီးတော့မြုပ်တေချာမှားတယ်ငါမရှိတဲ့နောက်ပိုင်းမှာဒီပစ္စည်းတွေကိုငါသားလေးအတွက်မင်းဖော်ပေးဒီနေရာကိုမင်းတယောက်တည်းပဲငါပြောမင်းကိုပဲငါယုံကြည်တယ်အဲ့လိုပြောပြီးတော့အဲ့ဒီတထေးကတေဝါရော ဒီတော့ဒကမာကြီးကတော့နောက်အိမ်တော့မပြူရှာပါဘူးဒါမဲ့လို့သူကတိတယ်ဒီကျွန်ယုံလို့မို့လို့ဥစ္စာပစ္စည်းမြုပ်ထားခဲ့တယ်ဆိုတော့တိတဲ့အခါကျတော့သူသားအရွယ်ရောက်လာတဲ့အခါကျတော့မင်းဖေကပစ္စည်းတွေမြုပ်ထားတာရှိတယ်အဲ့ဒါငါလည်းမသိဘူးခုဒီအိမ်မှာခိုင်းနေတယ်နန္ဒဆိုတဲ့တို့ရဲ့လူယုံအဲ့ဒီကျွန်တယောက်ပဲတိအဲ့တော့သွားပြီးတော့မင်းဖော်ကြီးဆိုတော့အဲ့ဒီတော့လည်းခေါ်သွားတာပေါ့ကျွန်နဲ့အဲ့ဒီသားနဲ့အဲ့ဒီပစ္စည်းမြုပ်ထားတဲ့နေရာကိုလည်းခွမိပြီးရောက်ပြီး အဲ့ဒီနေရာလေးရောက်ရောအဲ့ဒီကျွန်ကစိတ်ကြီးဝင်သွားအောက်ကမြုပ်ထားတဲ့ငွေရဲ့ဥစ္စာပစ္စည်းရဲ့အရှိန်ကသူ့ကိုလာဟတ်တယ်အဲ့ဒါနဲ့သူ့သခင်ကိုတထေသားလေးကိုဗာပြောဆိုဟဲ့ကျွန်မင်းဘာလို့တောင်းတင်တာသွားမသူကပြန်ပြီးတော့ဟိုလူကိုကျွန်လို့ခေါ်တယ်တဲ့အဲ့တော့ဟိုအံ့ဩသွားတယ်ဟာငါ့ကိုဘယ်တော့မှပြန်မပြောရဲခဲ့တဲ့လူသူ့အိမ်မှာခိုင်းနေတဲ့ကျွန်ဘလို့ဖြစ်လဲမသိဘူးအံ့ဩပြီးတော့ဘာမှမတုံ့ပြန်ဘူးအဲ့ဒါနဲ့အဲ့ဒီကောင်လေးကပြန်လာအိမ်ကို အဲ၃၄ရက်လောက်နေတော့တခါသွားသွားပြန်တယ်အဲ့ဒီနေရာသွားတာအိမ်ရောက်တော့စောစောကလိုမဟုတ်ဘူးယိုကျိုးနေတာပဲအဲ၃၄ရက်နေလောက်ပြန်သွားတဲ့ခါကျအဲ့ဒီနေရာလဲရက်မိရောပစ္စည်းမြုပ်ထားတဲ့မြေပေါ်လဲရက်မိရောတခါတည်းပုံစံပြောင်းသွားတယ်အဲ့ဒါနဲ့သူပြန်လာပြန်၃၄ခါလောက်အဲ့လိုဖြစ်တော့အာဒါဘာလဲမသိဘူးအဲ့ဒါနဲ့သူ့အဖေရဲ့ငယ်တငယ်ချင်းအဲ့ဒါလည်းပဲချမ်းသာတဲ့လူတစ်ယောက် အဲ့ဒီလူကဖះလားငါအဲ့ဒီလူကိုအားကိုးရရင်တော့ကောင်းမယ်ပေါ့အဲ့ဒီတထေသားလေးကအဲ့ဒါနဲ့ဖះလုံးတီကိုသွားမိတယ်ဒီလိုဒီကြောင်းပဲကျွန်ကအိမ်မှာဆွဲတော့ပြောလို့ဆိုလို့အကိုအလွန်ကောင်းအဲ့ဒီပစ္စည်းသွားမြုပ်မယ်ဆိုတော့အဲ့ဒီနေရာလေးရောက်ရောအဲ့ဒီလိုဖြစ်တယ်အဲ့ဒါနဲ့ဖះလုံးကစဉ်းစားတယ်အဲ့ဒီနေရာရောက်တိုင်းဖြစ်တာလားဟုတ်တယ်အဲ့ဒီနေရာရောက်တိုင်းဖြစ်တာအဲ့လိုဆိုရင်မင်းနောက်တစ်ခါရောက်ရင်တဲ့အဲ့ဒီနေရာကိုသွား အဲ့ဒီနဲ့သူ့ကိုသာတွန်းပြီးတော့မဟမင်သာတူအဲ့ဒီကောင်ရက်နေတဲ့နေရာမဟမင်သာတူသူအဲ့ဒီနေရာကနေရွေ့သွားတာနဲ့သူ့စိတ်ခါပြောင်းသွားလိမ့်မယ်သေချာပေါ့အဲ့ဒီသူရက်မိတဲ့နေရာဟာပစ္စည်းရှိတဲ့နေရာဖြစ်ရမယ်အဲ့ဒါနဲ့အဲ့ဒီကောင်လေးကဟုတ်ပြီဆိုပြီးတော့သွားပြန်တယ်နန္ဒနဲ့ဟာအဲ့ဒီနေရာလည်းရက်မိရောဖြစ်ပြန်ပြီးအချို့ကပြောင်းပြန်ပြီအဲ့ဒါနဲ့သူ့ကိုဇွတ်တွန်းပြီးတော့ပေါက်ပြယူပေါ်သူ့သူတို့ဟိုဘက်ရောက်တော့သူကအချို့ကပြောင်းသွားငွေရပစ္စည်းတွေရဒါမျိုးဆိုဘုရားဟောတာ နော်ရှင်မာကတ္တပရဲ့အရှင်သာရိပုတ္တရာရဲ့တပည့်တယောက်ကဇေတဝန်ကျောင်းမှာဆိုရင် ပြောလို့ဆိုလို့အလွန်ကောင်းဟာဒက္ခိဏဂိရိဇဏပုတ်လည်းရောက်သွားပြီဆိုရင်ပြောလို့မကောင်းတော့ဘူးသူအဲ့ဒီမှာဘာအားကိုးရှိတယ်မသိဘူးအဲ့ဒါကိုအကြောင်းပြုပြီးဒီဇတ်တော်လေးကိုမြတ်စွာဘုရားဟောတာအဲ့ဒါပြောရင်တာကလူတွေဆိုတာက နော်ဥစ္စာပစ္စည်းနဲ့တွေ့လာရင်မန်ကအော်တိုမက်တစ်တက်တယ်။နောက်ဘုန်းတို့ဝိတေဟေပုတ်တင်ဆိုတာလဲကြားဘူးမယ်ထင်နော်။မောဟဒရာဇတ်ထဲမှာ ဥရေမင်းကြီးကအမတ်တွေချမ်းချမ်းပြီးတော့ဥယျာဉ်ထွက်တော့တကားတိုင်းထိတ်ကနေပြီးတော့ပုတ်တင်ညိုလေးကဆင်းလာဆင်းလာပြီးတော့မြေကြီးပေါ်မှာဝစ်ပြီးတော့ခေါင်းဆက်ပြီးတော့ပင်ရင်ကိုအယုသေးပြုတ်တပင်းကြီးဟာဒါဘာလုပ်တာတော့ဆိုတော့အမတ်တွေကိုမေးတော့မောဟတထာကမင်းကြီးကိုခါစားတာပါအယုသေးပေးတာပါဟာငါခါစားတဲ့အကောင်အချီးနှီးမဖြစ်စေရဘူးဆိုပြီးတော့ဆုလက်အနေနဲ့တရက်ကိုလေးအသပြာဘူးအမဲသာကြွေးအဲ့ဒီပုတ်တင်ညိုလေး အဘုံညွန်လေးကဇိမ်ကြနေတာပေါ့အဲ့ဒါဥပုံနေ့တည့်ရရောက်တဲ့အခါကျတော့တန်ခါမတက်ရဘူးဆိုတော့အဲ့ဒီလိုသူ့ကိုတာဝန်ပေးထားတဲ့မင်းကြီးဟာအမဲသားဝယ်မရတာနဲ့မကျွေးရင်လည်းပဲမင်းပြမင်းတန်တင့်ပါလေစိုးတာနဲ့အဲ့ဒီအပြား၄ပြားငွေပြားလေး၄ပြားကို အပေါက်ဖောက်ပြီးတော့ကျိုးနဲ့ချီပြီးတော့ပုတ်တင်ညိုလေးရဲ့လေပင်ကိုဆွဲပေးထားတယ်ကျိုးလေးနဲ့ဆွဲပေးထားတယ်အဲ့မင်းကြီးဥယျင်ထွက်တဲ့အခါကျတော့ကိုတော်ကျော်ကအဲ့ဒီ တကားတိုင်ပေါ်ကနေဆင့်မလာတော့တိုင်ထိတ်ကနေပဲခေါင်းလေးထောင်ပြီးတော့ဆက်ပြတယ်အဲ့တော့ဘယင်ကြီးကဟာဘာဖြစ်လဲမသိဘူးတော့အခါတိုင်းငါလာလို့ရှိရင်အမြဲတမ်းဆင်းတယ်သူအဲ့လိုလေးကျွေးနေရဆိုသူကအမြဲတမ်းဆင်းဆင်းပြီးတော့လာဒီနေ့ဆင်းမလာတော့ခေါင်းလေးပဲမြင်ရအဲ့ဒါနဲ့ဘယင်ကြီးကဟိုမဟောတရာကိုမေးတာပေါ့ဒီကောင်ဘာလို့ဒီနေ့ဆင်းမလာတာတော့ပညာရှိတို့ရဲ့နော်အမြင်ဆိုတာရှုရှာတယ် အင်းတေချာပေါ့ဒီနေ့ဥပုံနေဒီကောင်အမဲသားရဟန်မတူဘူးဒါကြောင့်မလို့သူ့အတွက်ရတဲ့ဒီအဖိုးအခကိုတေချာပေါ့သူ့ level ဆွဲပေးထားပုံရတယ်သူ့ကိုပေးထားပုံရတယ်အဲ့ဒါနဲ့ဘုရားလောင်းကတက်ကြည့်စရာမလိုဘဲနဲ့ဂါထာလေးရွတ်ပြီးတော့ပြောတာလေဘင်းမှာဖောက်ပြီးတော့ဆွဲတာဟန်တူတယ်ဒါကြောင့်အဲ့ဒီမင်းချင်းကိုခေါ်ပြီးတော့မေးဆိုတော့ခေါ်မေးတော့အဟုတ်လေဘင်းမှာဖောက်ပြီးတော့ဆွဲပေးထားတာအဲ့ဒါဘင်းကြီးကသဘောကျလွန်းလို့မောသထာရဲ့ပညာဆောင်ကြည်စံတပ်ပညုတဉဏ်ရှိတဲ့အတိုင်းပဲပေါ့နော် မမြင်ရဘဲနဲ့သိတယ်မကြားရဘဲနဲ့သိအဲ့ဒါနဲ့တကားပေါက်၄ပေါက်မှာရတဲ့အခွန်တွေကိုမောသတာကိုရှုချတယ်ဆိုပြီးတော့ဒါမောသတာဇတ်တော်ထဲမှာပါတာအဲ့တော့ဘုမတို့ပုထုဇဉ်တွေဆိုတာဥစ္စာပစ္စည်းနဲ့တွေ့လာလို့ရှိရင်မှန်ဆိုတာဘာဖြစ်တော့တက်လာတယ်ဟာသူများသာတက်တာငါတော့မတက်ဘူးလို့မထင်နဲ့နော်အစင်မပြေတဲ့အချိန်နဲ့အစင်ပြေတဲ့အချိန်စိတ်ကဒုက္ခမတူဘူးမဲအစင်မပြေရင်ညှိုးငယ်လို့ဒါလည်းမကောင်းဘူး အဆင်ပြေပြီဆိုရင်ဘာဖြစ်တော့မလေးတက်ကြွလို့အစွန်းမရောက်ဖို့အရေးကြီးတာပေါ့နော်တည်ငြိမ်ဖို့အရေးကြီးတာပေါ့ဒါကြောင့်ကိုယ့်ရဲ့စိတ်ကိုကိုနားလည်ဖို့လိုတယ်များသောအားဖြင့်ပုထုဇဉ်တို့ဆိုတာဥစ္စာပစ္စည်းနဲ့တွေ့ရင်ဘလို့ဖြစ်ကြတာများတော့နတ်ယူဘုံနဲ့မြောက်တော့ခြေထောက်ပြီးတော့ကရဲဆိုလိုမျိုးနတ်ယူနတ်စိတ်နဲ့ယူနေတာဆိုတော့ပုံစံကြားတာနဲ့ဘာဖြစ်တော့ကခြင်းတယ်အဲ့တော့ဘုံဘုံတို့ပုံစံတွေကတော့ကြားရမှာပဲ ဒီစိတ်ထဲမှာနှက်ယူလေးရရှိတယ်ဆိုတာနားလည်ထားဖို့ဟုတ်လားခြေထောက်ပြီးတော့ကာမိလို့ရှိရင်အဲ့ဒါသူများမြင်ရေတရားဖြစ်မယ်နော်อืมဒါမန်နဲ့ပတ်သက်ပြီးတော့ပြောပြတယ်ဟုတ်လားအဲ့တော့အဲ့ဒီမာနမှာဘာအပြစ်တွေရှိလို့မြတ်စွာဘုရားမာနကိုနှိမ်ချဖို့ကြိမ်ပါများစွာဟောရတယ်လေဟုတ်လားဘုံတို့ပရာဘာဝတုတ်တန်ထဲမှာဒါမာနရဲ့အပြစ်တွေကိုပြောမဲ့အနေအထားရောက်လာပြီနော်ပရာဘာဝတုတ်တန်မှာဗာပြောထားတယ်ဆိုတော့ ဇာတိထထောဒနထထောဂောတထထောသယောနရောတညာတိန်အတိမင်ကြီးတိတံပရဘာဝတော်မူခံလောကမှာချို့လူတွေဟာဒီအမျိုးမြတ်တာကိုအကြောင်းပြုပြီးတော့နော်စီစဉ်ဥစ္စာပစ္စည်းဥစ္စာတွေပေါများတာကိုအကြောင်းပြုပြီးတော့အလွန်တရာမှမမနာခက်တယ်နောက်ဆုံးကိုယ့်ရဲ့ဆွေတွေမျိုးတွေကိုယ့်ပုံမှာကျေးဇူးရှိတဲ့ဆွေမျိုးတွေရဲ့အပေါ်မှာတောင်မှမထေမဲ့မြင်ပြုတယ် အဲ့လိုမမာနနဲ့မထင်မဲ့မြင်ပြုတ်တတ်တဲ့ပုံကိုယ်တွေဟာဒါပျက်စီးခြင်းရဲ့အကြောင်းတရားကြီးကိုလုံနေတာတံပရဘာဝတော်မူခံပရဘာဝတုတ်ကလည်းဟောစရာကောင်းတယ်မင်္ဂလာတုတ်ကကြီးပွားချမ်းသာကြောင်းပရဘာဝတုတ်ကပျက်စီးကြောင်းဆုပ်ယုပ်ကြောင်းပျက်စီးကြောင်းများဟောစရာကောင်းသလားလို့မမေးနဲ့ဟောစရာကောင်းတယ်ပျက်စီးကြောင်းလည်းတိတော့ပါတော့ရှောင်းနိုင်တာပေါ့ကြီးပွားကြောင်းလည်းတိတော့ဆောင်းနိုင်တာပေါ့ဒါမင်္ဂလာတုတ်နဲ့ပရဘာဝတုတ်ကဆန့်ကျင်ဘက်ပဲ ဒါပတိပရာဘာဝတုတ်ကမင်္ဂလာတုတ်လောက်နာမည်မကြည့်ဘူးဖြစ်နေတယ်။နော်ပစ္စည်းအကြောင်းတွေအဲ့ဒီထဲမှာဟောထားတာအံ့ဩစရာကောင်းတယ်မြတ်စွာဘုရားတပ်ပညုတညာနော်။ဒါကြောင့်မာမာနဆိုတာပစ္စည်းချင်းရဲ့အကြောင်းတရားတဲ့။ဒီဘဝမှာမာနကြီးရင်လူတွေကမုန်းတယ်ကိုယ့်ရဲ့အကျိုးကိုနော်အကျိုးရှိတာကိုဆောင်ရွက်ပေးဖို့နေနေသားသားအကျိုးမဲ့ကိုမလုပ်ရင်ကံကောင်းမယ်။ဟုတ်လား။ဒါကြောင့်မာနကိုမလုပ်မတော့နှိမ်ချရမယ်ပေါ့ နောက်တန်တရားနဲ့ခြီးပြီးတော့ပြောမယ်ဆိုရင်မာနာကြီးတဲ့ပုံကိုယ်တွေဟာအမျိုးရုပ်တက်တယ်လို့ဒါလူတိုင်းကြားဘူးနော်သူဘလူလင်ကိုဟောတဲ့သုလကမ္မဝိပင်ကတုတ်တယ်လူချင်းတူပါလဲနဲ့တချို့နော်အမျိုးမြတ်တယ်တချို့အမျိုးရုပ်တယ်တနည်းအားဖြင့်မျက်နှာငယ်ရတဲ့အတိုင်းဝိုင်းမှာလူဖြစ်တယ်မျက်နှာကြီးရတဲ့အတိုင်းဝိုင်းမှာလူဖြစ်တယ်တူမလားမတူစတဲ့ကိုကစကွဲပြားခြားနာသွားတယ်အဲ့ဒါဘယ်သူလက်ချက်လဲလို့မေးရင်မာမနာကြီးချင်းမကြီးချင်းရဲ့လက်ချက်ပဲ ဟောတချို့လူချင်းတူတယ်ဥစ္စာရှိတဲ့အတိုင်းဝိုင်းမှာလူဖြစ်တယ်တချို့ဥစ္စာမဲ့တဲ့အတိုင်းဝိုင်းမှာလူဖြစ်တယ်စာရဲကိုကတူလားမတူဒါဘယ်သူကဝေဖန်တာတော့နှမျိုးဝင်တူတဲ့စိတ်ရှိခြင်းမရှိခြင်းဒါနာကောင်းမှုပြုခြင်းမပြုခြင်းကဝေဖန်ပြစ်လိုက်တယ်တချို့လူဖြစ်တယ်ပညာအလွန်ကြီးတယ်သိလွယ်တယ်မြင်လွယ်တယ်နားလည်လွယ်တယ်တချို့အလွန်ထုံတယ်ထိုင်းတယ်အားတယ်ဒါဘယ်သူကဝေဖန်လိုက်တာတော့ဘဝဘဝသူများမေးမြန်းခဲ့တယ်စုံစမ်းခဲ့တယ်ဆိုတဲ့နော်မေးမြန်းစုံစမ်းခြင်းသင်ယူခြင်းရှိခြင်းမရှိခြင်းက ဝေဖန်ပြစ်လိုက်တာပေါ့နော်ကံတရားတွေဆိုတာအဲ့ဒါကိုပြောတာဟုတ်လားဒါကြောင့်မြတ်စွာဘုရားလက်ထက်ကတုတ်ပိယမထေဆိုတာရှိတယ်ဒွန်စန္ဒာမျိုးနော်တုတ်တန်ဆောင်မှာသွားပြီးတော့လူဖြစ်တယ်အလွန်နှိမ့်ကြတယ်ပေါ့နော်အိန္ဒိယမှာအဲ့ဒီလိုအနေအထားမျိုးသွားဖြစ်တယ်ဆိုတော့ပိုးတောင်ဆိုးတယ်ဒါပေမဲ့နောက်ဆုံးတော့သောပါကမထေဟောတဲ့တရားကိုနာပြီးတော့ယဟန္တာဖြစ်တယ်ယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ဟာဘယ်နဲ့ကြောင့်အဲ့လိုယုံညံ့တဲ့အမျိုးမှသွားဖြစ်ရတော့ဆိုတော့ အော်သူကကတ္တဗမြတ်စွာဘုရားလက်ထက်ကအလွန်ချမ်းသာတဲ့တထေသားတယောက်ညံလဲထက်တယ်အဲ့ဒါနောက်တော့ယဟန်ပြုပြီးတော့စာပေကျမ်းကတင်တော့လဲလွတ်လွတ်နဲ့တက်တယ်အဲ့လိုအဖက်ဖက်ကအထက်တန်းရောက်နေတဲ့အခါကျတော့တစ်ဖက်ကဘာဖြစ်လာတော့ဆိုတော့စောစောပြောတယ်မန်ဝင်လာတယ်မန်ဝင်လာတဲ့အခါကျတော့ကိုယ့်ထက်တော်တဲ့လူတွေကိုယ့်ထက်တိတဲ့လူတွေသူတော်ကောင်းတွေရဲ့အပေါ်မှာတောင်မှသူကခက်တန်တဲ့စိတ်နဲ့အပေါ်ကြီးကနေပြီးတော့မောက်မောက်မာမာနှိမ့်ချပြီးတော့ပြောခဲ့ဆိုခဲ့တဲ့ ကံတရားတွေရှိခဲ့လို့ဒီဘဝမှာအဲ့လိုမျိုးလမ်းဖြစ်တာတဲ့ဟုတ်လားဒါကြောင့်မာနရဲ့အပြစ်ကိုအတူချုပ်ပြီးတော့ဘုံဘုံတို့နားလည်ခြင်းနဲ့ဆိုရင်ပြစ္ဆုတ်ပံမှာလည်းပဲပြည့်စည်ကြောင်းတန်တရားမှာလည်းပဲအမျိုးယုတ်ကြောင်းဖြစ်တယ်လို့အနှစ်ချုပ်အဲ့လိုမှတ်ရမယ်နော်ဒါကြောင့်မလို့ဘုံဘုံတို့ရွှေချင်းစတော်ဘုရားကြီးပေးတဲ့ဩဝါဒလေးဟောဘုံဘုံတို့အလွန်ကြိုက်တယ်ပေါ့စတော်ကြီးကပြောလဲပြောတတ်တယ်လို့စိတ်ထဲမှာအံ့ဩမိတယ်ပေါ့ ဟိုဘုံမတို့စိတ်ထဲမှာစောစောကပြောခဲ့ပြီဘလို့အကြောင်းပဲဖြစ်ဖြစ်မာနဟာဖြစ်တတ်တယ်။ဘာလေးပဲရှိရှိဘလို့အခြေအနေမျိုးပဲဖြစ်ဖြစ်မာဟာဖြစ်တတ်တယ်။ဆိုကြပါစို့အကြအမြင်တွေများရင်လည်းအကြအမြင်များလို့မို့မာန်ဖြစ်တယ်။လောကီပညာတတ်ရင်လည်းပညာတတ်လို့မို့မာန်ဖြစ်တယ်။ဥစ္စာပစ္စည်းပေါ်ရင်လည်းပေါ်လို့မို့မာန်ဖြစ်တယ်။အဲ့ဒါတွေမရှိဘူးမပေါ်ဘူးဆိုရင်လည်းမာန်ကတော့ဖြစ်နေတာပဲ။ဒါပေမဲ့ရေဘူးရအားဖြင့်တော့ပေါ်ပြီးရှိပြီးဖြစ်ပြီးဟေ့ဆိုရင် မန်ဖြစ်ဖို့အလားအလာပို့ပြီးတော့များတယ်ပေါ့အဲ့ဒါကိုဆရာကြီးကဘလို့ဆုံးမတော့ဆိုတော့တချို့သူတပည့်တွေကိုဆုံးမတယ်တိတ်တဘောဝါဒကျမ်းဆိုတာရှိတယ်အဲ့ဒီထဲမှာရေးထားတာတချို့လူတွေကစားတတ်တယ်အကြအမြင်ဘုသူတအလွန်များတယ်အဲ့လိုဘဟုတုတများတဲ့အတွက်ကြောင့်မန်ဝင်ကြတယ်ပေါ့နော်သူတော်ကောင်းတွေကိုပြင်မမိတယ်ကိုကိုကိုအထင်ရောက်တယ်မန်ဝင်ရဟိုဘက်မှာဆက်ပြီးတော့မှားစရာတွေကတတိတန်းကြီးပဲဟုတ်လား အဲ့ဒါလိုမန်ဝင်ပြီးတော့မှားကြပြီဟေ့ဆိုရင်ဘာနဲ့တူလဲဆိုရင်တဲ့မိမတယောက်အစင်းလှလို့ပြည့်တစားမှဖြစ်ရတာနဲ့တူတယ်တဲ့ဟောပြည့်တစားမှဖြစ်ရအောင်လှတာဆိုရင်တော့အဲ့ဒီလှတာမလှတာမှတော်သေးတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဘလောက်ကောင်းတဲ့ဥပမာလဲဟမ်စဉ်းစားကြည့်နော်မိမတယောက်လှတယ်လှလွန်းမှုပါဖြစ်သွားတာပြည့်စားမှဖြစ်သွားတယ်ပြည့်စားမှဖြစ်မှာဆိုရင်တော့စားတဲ့စားမလှတာတော်သေးတယ်လို့ပြောတာဒါတုတ္တနဲ့ပတ်သက်ပြီးတော့ဆိုရည်ရဲ့အဲ့လိုဥပမာပေးတယ် ောတချို့ပညာတတ်တယ်အတိကြီးတယ်ဒါပေမဲ့အဲ့ဒီပညာကြောင့်ကိုပဲမန်ကတက်လာတယ်အဲ့ဒါကြတော့ဘာနဲ့တူလဲဆိုရင်တဲ့လူတယောက်အတ္တတို့မြင်ကြီးရတယ်မြင်းပြန်လိုဟာမျိုးပေါ့အလွန်ကောင်းတဲ့မြင်းအာဇာနီမြင်းပေါ့အဲ့ဒီမြင်းကြီးလဲရရောတက်စီတယ်မကျွမ်းတဲ့အခါကျတော့မြင်းစီကမကျွမ်းတဲ့အခါကျတော့မြင်းမောကလိမ့်ကြပြီးတော့ပေါင်ကျိုးရောပေါင်ကျိုးမှမြင့်ရင်တော့ဒီမြင်းကမရတာတော်သေးတယ်ပေါ့ မန်တက်ရမှာမြင်တော့ဒီပညာမတတ်တာတော်သေးတယ်လို့ပြောတာ။ဂိုင်ဘလောက်ကောင်းတော့မန်တက်မဲ့တက်တဲ့မန်တက်ဖို့အတွက်တက်ရတဲ့ပညာဆိုရင်မတတ်တာတော်သေးတယ်။ဆိုလိုတာကပညာတက်ရတာနဲ့မကာမိမန်ဖြစ်ရတာကိုယ်ပိုးပြီးတော့နာတယ်ထိကြိုက်တယ်လို့ပြောတာ။သဘောပေါက်ရဲ့လား။နောက်ဘုံဘုံတို့တက်ကာရတဲ့ကိုမအစွမ်းအစရှိလို့ပူဇော်ကြတယ်လေးစားကြတယ်ဘုန်းကြီးလောကဆိုရင်ကြီးညိုကြတယ်နာမည်ကြီးတယ်အစရှိတဲ့ဖြစ်ပေါ့နော်။ အဲ့လိုဖြစ်လာပြီဆိုရင်အဲ့လိုဖြစ်လို့မို့မန်တက်လာပြီဟေ့ဆိုရင်ဘာနဲ့တူတော့လဲကျူပင်ကျူသီးသီးသလိုဝါပင်ဝါသီးသီးသလိုငပြောပင်ငပြောသီးသီးသလိုဒီသီးလာတဲ့အသီးဟာအပင်ကိုတတ်ဟုတ်လားအဲ့လိုပဲလာဘတက္ကာရတွေများလို့မန်တက်လာပြီဆိုလို့ရှိရင်ဒီလာဘတက္ကာရမရတာကောင်းသေးတယ်ပေါ့တက်ရတဲ့မန်ဖြစ်လို့เนาะအကျိုးမဲ့သွားတယ်ကြာ အကျိုးမဲ့သွားတာတွေကရတဲ့လာဘတက္ကာရနဲ့မကာမိဘူးပေါ့ဒါကြောင့်မလို့တချို့ပြောရတာရှိတယ်ဒီလက်ပူဇော်တက္ကာရတွေရလို့သူတော်ကောင်းအလုပ်ကိုမလုပ်နိုင်တော့ဘူးဆုတ်ယုတ်သွားပြီဆိုရင်အော်အဝင်ပစိန်ထွက်တာပဲလို့အဲ့လိုပြောရတာရှိဒါဘုန်းဘုန်းတို့ဘုန်းကြီးလောကမှာတတိထားစရာအဆုံးအမတွေပေါ့နော်ဒါကြောင့်ဓမ္မာနနဲ့ပတ်သက်ပြီးတော့ရွှေချင်းစတော်ဘုရားကြီးရဲ့နော်ပြောတဲ့လွန်းတဲ့ဇကားလေးတွေအကြောင်းပြောပြတာဟုတ်လား ပညာတက်လို့မှန်ဖြစ်တယ်ဆိုရင်ဘာတော့မြင်းရလို့မြင်းဘောကလိမ့်ကြလို့ပေါင်ကျိုးရတာနဲ့တူတယ်လို့ပြောနော်ဒါမှမဟုတ်အလွန်ကောင်းတဲ့ဒီဩဝါဒတွေကိုဘုံဘုံတို့မှတ်သားသင့်တယ်ပေါ့ဟုတ်လားอืมဒါကမာနရဲ့သဘောတဘာဝမာနအမျိုးမျိုးမာနရဲ့အပြစ်အနာစာဒါကိုဘုံဘုံပြောလိုက်နော်ဆက်ပြီးတော့ဗာပြောချင်တော့ဆိုတော့ဒီမမာနကိုနှိမ့်ချခြင်းဟာသူတော်ကောင်းတို့ရဲ့လမ်းစဉ်ဆိုတာလေးကိုဆက်ပြောရင်တယ် ဟုတ်လားမမာနကိုနှိမ်ချတယ်ဆိုတာဘုသူရဲ့လမ်းစဉ်သူတော်ကောင်းတို့ရဲ့လမ်းစဉ်ဖျားဆရှိတဲ့သူတော်ကောင်းကြီးတို့ရဲ့လမ်းစဉ်ဟုတ်လားသူတော်ကောင်းဖြစ်လေလေမန်ကိုနှိမ်ချနိုင်လေလေပဲဒါကြောင့်မလို့ဘုံဘုံတို့တပ်ပုရိသတုတ်တန်ဆိုတာရှိတယ်ဥပရိပါဏာတပါဠိတော်ထဲမှာဘုံဘုံတို့ဟောဖို့ဟောဖို့တာရှိပါတယ်သူတော်ကောင်းတို့ရဲ့စိတ်နေသဘောထားသူယုံမာတို့ရဲ့စိတ်နေသဘောထားတနည်းအားဖြင့်သူတော်ကောင်းတရားသူယုံမာတရား ရသော်ဘုရားခွဲပြီးဟောတာအနှစ်ချုပ်လေးပြောရလို့ရှိရင်ကို့မှာဘလို့ကောင်းမွန်တာတွေကြီးမြတ်တာတွေအဆင်ပြေတာတွေဘာတွေပဲရှိနေရှိနေဘာကြီးပဲဖြစ်နေဖြစ်နေအဲ့ဒီကောင်းတာတွေမြင့်မြတ်တာတွေအဲ့ဒါတွေဖြစ်တဲ့အတွက်ကြောင့်ကိုကိုကိုမြင့်တင်မယ်သူများကိုနှိမ့်ချမယ်ဆိုရင်အဲ့ဒါသူယုံမှတရားလို့အဲ့လိုဟောတယ် ကို့မှာဘာပဲဖြစ်နေနေဘာပဲရှိနေနေဘလို့ကြီးပဲကို့ရဲ့အခြေအနေကမြင်မာလို့နေနေအဲ့ဒီမြင်မာခြင်းအကြောင်းကြောင့်ဟာဒါတွေမြင်မာလို့လောဘဒေါသမောဟကုံတာမဟုတ်ဘူးသူတော်ကောင်းတရားကိုနီးမှန်လမ်းမှန်ကျင့်မှလောဘဒေါသကုံတာဒါကြောင့်ဒါတွေမြင်မာတဲ့အတွက်ကြောင့်ကိုယ့်ကိုယ်ကိုမြင့်တင်စရာအကြောင်းမရှိဘူးသူများကိုနှိမ့်ချစရာအကြောင်းမရှိဘူးလို့မှန်မှန်ကန်ကန်မြင်ပြီးတော့ကိုယ့်ကိုယ်ဘလို့ပဲဖြစ်နေဖြစ်နေသူများကိုမနှိမ့်ချဘူးကိုယ့်ကိုယ်ကိုမမြင့်တင်ဘူးဆိုရင်အဲ့ဒါသူတော်ကောင်းစိတ်ဓာတ်တော့ဟောတာ တပုဒေတာတုတ်တန်ရဲ့အနှစ်ချုပ်လေးကိုပြောပြတာနော်ဆိုကြပါစို့ဥပမာတတိဘဝနဲ့ယဟန်ပြုလာတဲ့ယဟန်တစ်ပါးပစ္စည်းပေါ်တဲ့အမျိုးကနေယဟန်ပြုလာလို့ဟာသူများကိုနှိမ့်ချမယ်ကိုယ့်ကိုယ်ကိုမြင့်တင်မယ်ဒါသူယုံမှတရားပဲတဲ့သူတော်ကောင်းတရားဆိုတာဘယ်လိုတော့အော်ပစ္စည်းပေါ်လို့လောဘဒေါသမောဟကုန်တာမဟုတ်ဘူးမှန်မှန်ကန်ကန်ကျင့်သုံးနိုင်မှလောဘဒေါသမောဟကုန်နေတာဒါကြောင့်ပစ္စည်းပေါ်ခြင်းကြောင့် ကိုကိုကိုနှိမ့်ချစရာကိုကိုကိုမြင့်တင်စရာအကြောင်းမရှိဘူးသူများကိုနှိမ့်ချစရာအကြောင်းမရှိဘူးလို့နားလည်ပြီးတော့ပစ္စည်းဥစ္စာပုံများခြင်းတည်းဟူသောအကြောင်းကြောင့်ကိုကိုကိုမမြင့်တင်ဘူးသူများကိုမနှိမ့်ချဘူးအဲ့ဒါသူတော်ကောင်းတရားအဲ့ဒါဘယ်အထိမြတ်စွာဘုရားဟောတော့ဆိုတော့ယဟန်တွေကိုဟောတာနော်စာတတ်တယ်ဝီနီးဆောင်တယ်ဒူးတင်ဆောင်တယ်နောက်ဆုံးဇံရတယ်ဟောဇံရလို့ကိုကိုကိုမြင့်တင်တယ်သူများကိုနှိမ့်ချမဆိုလဲအဲ့ဒီဇံရပုံကိုကြီးမှာအဲ့ဒါသူယုံမှစိတ်ဓာတ်ဖြစ်နေတယ်အဲ့လိုပြောရတယ် စဉ်းစားနော်ဇံရချင်းဒီဟုသောအကြောင်းကြောင့်ကိုယ့်ကိုယ်ကိုမမြင့်တင်ဘူးသူများကိုမနှိမ့်ချဘူးဆိုရင်အဲ့ဒါပါတော့သူတော်ကောင်းရှိတတ်တယ်အလောက်ထိမြတ်စွာဘုရားဟောထားတာဒါပါလေဆိုတော့မာမာနာကိုမြတ်စွာဘုရားဘလောက်ယွန်ရှာဆက်ဆုပ်တယ်လဲဆိုတာကိုပြောထားတာဒါကြောင့်သူတော်ကောင်းတရားကိုတိလေလေနော်ယိုကျိုးတဲ့စိတ်ရှိလေလေပဲယိုကျိုးတဲ့စိတ်ရှိပြီ ဟေးဆိုရင် ကိုယ့်ရဲ့ပြောတာဆိုတာကိုယ့်ရဲ့အတန်နော် ဝစီကံအမှုအရာလို့ဘုံဘုံတင်စားပြောခြင်းဟုတ်လားဒါလည်းပဲနှစ်လိုပဲဖြစ်နေမှာပဲကာယကံအမှုအရာလည်းဘယ်လိုဖြစ်နေမလဲနှစ်လိုပဲဖြစ်နေမှာပဲခုဘုံဘုံတို့ပြောတာဆိုတာကြီးကအဆင်မပြေပါဘူးစိတ်တိုင်းမကြပါဘူးနော်နေတာထိုင်တာကြီးကလည်းပဲအဆင်မပြေပါဘူးစိတ်တိုင်းမကြပါဘူးဆိုတာများသောအားဖြင့်မန်အခန်းတွေကိုအခြေခံပြီးတော့မပြောနေကြလို့နေနေကြလို့ကာယကံမှုဝစီကံမှုတွေကတောင်မကျိုးတာပေါ့ဟုတ်လား တော့ထောင်မကျိုးဘူးဆိုတာအဲ့ဒါပဲအဓိကကဟုတ်လားဒါကြောင့်သူတော်ကောင်းစိတ်ဓာတ်မှာအခြေခံပါတော့ကိုကိုကိုမမြင့်တင်ဖို့သူများကိုမနှိမ်ချဖို့ဆိုတဲ့မမနာကင်းဖို့ဟာအလွန်အရေးပါတယ်လို့ဒါကိုနားလည်ရမယ်။ဒါကြောင့်ဘုရားပြီးရင်ဉာဏ်ပညာကြီးဆုံးလို့ဘုရားဘာသာဝင်တိုင်းသိထားတဲ့ရှင်သာရိပုတ္တရာမမနာနှိမ်ချတဲ့နေရာမှာစံပြရတယ်ပေါ့နော်။ဘုမတို့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ရေးထားတဲ့စာအုပ်တွေထဲမှာဒီရှင်သာရိပုတ္တရာရဲ့အကြောင်းကိုရေးကြတာကြီးပဲတွေ့ရတယ် တခါမဲ့အရှင်မြတ်ကြီးကသင်္ကန်းကင်တာအောက်ကမညီဘူးဖြစ်နေတယ်အစွန်းလေးထွက်နေတောင်တန်းလေးလိုဖြစ်နေတယ်အဲ့ဒါကိုရင်ပေါက်စာလေးကလာပြီးတော့ပြောတယ်အရှင်ဘုရားသင်္ကန်းကြီးကလည်းမညီပါဘူးပေါ့အဲ့ဒါနဲ့တနေရာမှာသွားပြီးတော့ညီညီလေးသွားဝတ်တယ်တဲ့ရှင်သာရိပုတ္တရာကအဲ့လိုသွားဝတ်ပြီးတော့အဲ့ဒီကိုရင်လေးရှိတဲ့နေရာလာပြီးတော့အဲကိုရင်လေးညီပြီလားကြည့်ပါအောင်လို့ပြောတယ်ကဲဘလောက်မျက်နှိုးစရာကောင်းတော့ဟုတ်လား ဒါရှင်သာတိပုတ္တရာရဲ့နိဝါဒဂုံပေါ့အများကြီးပဲပြောရင်သူဟာမကုံနိုင်ဘူးပြီးတော့ရှင်ရာဟုလာရဲ့နိဝါဒဂုံကိုလည်းရေးကြတာပဲများတယ်ရှင်ရာဟုလာဆိုရင်မန်ကြီးမယ်ဆိုရင်ကြီးစရာကောင်းမြတ်စွာဘုရားရဲ့တားတော်ဟုတ်လားလူဖြစ်နေနေမယ်ဆိုရင်စัจစัจဝိမင်းဖြစ်နိုင်တဲ့ဘုံကံရှိတဲ့ပုဂ္ဂိုလ်ရုပ်ရည်မှလည်းပြောစရာမရှိပဝန်းကျင်အတိုင်းဝိုင်းဘာမှပြောစရာမလိုလောက်ပြည့်စုံတဲ့ပုဂ္ဂိုလ်ဒါပေမဲ့မန်အလွန်နှိမ့်ချတယ်တဲ့ တချို့ကဆိုလို့ရှိရင်သူ့ကိုစမ်းတောင်စမ်းကြတယ်တဲ့အလွန်မနှိမ့်ချတာဟုတ်ရလားဆိုတာသိအောင်စမ်းတာတဲ့ကြောက်စရာကြီးတရှင်ရဟုလာဒီလန်းသွားပဲဆိုသူလာခင်ကစပြီးတော့တမျက်စီတို့အမိုက်တောင်းတို့ပြစ်ထားတယ်အဲ့ဒါသူအိမ်နာရောက်လာပြီဆိုဟေးဒီအမိုက်တောင်းတို့တမျက်စီကဘယ်သူပြစ်ထားလဲမသိဘူးသောသောတော့ရဟုလာဖြတ်သွားတာမြင်လိုက်တာပဲဟောမနိုးမကြားနိုးနာလေးပြောတာပေါ့နော်အဲ့ဒါကို तू ကဟာတပြည့်တော့ပြစ်မထားပါဘူးလို့မဖြေရှင်းဘူးတဲ့ အဲ့ဒီဥစ္စာကိုထကောက်တောင်းထကောက်တောင်းနေရသွားထားတယ်တမျက်စိတမျက်စိနေရသွားထားတတပဲဘာမှတော့ပြောမသွားဘူးလေကဲဓမ္မမာနကိုနှိမ့်ချထားတာနော်အဲ့ဒါသူယန္တာမဖြစ်သေးဘူးအဲ့ဒီအချိန်မှာယန္တာဖြစ်လို့မာနမရှိလို့နှိမ့်ချနေတာမဟုတ်ဟုတ်လားမြတ်စွာဘုရားကဝိနည်းသိက္ခာဘုပညတ်ထားတာရှိတယ်နော်လူတွေရှင်သာမဏေတွေဟာယဟန်အနေနဲ့နော်နှစ်ညသုံးညအပြင်တမိုးတရံထဲမှာအတူတူမအေးကောင်းဘူး စပညာတုံးကတော့နှစ်ညသုံးညဆိုတဲ့အမှုပညာချက်မပါဘူးမအိပ်ရဘူးပေါ့နော်အဲ့ဒါလည်းပြညာပြီးတော့ရှင်ရဟုလာနဲ့ဘယ်သူမှသွားရဟန်းနေတဲ့အတူတူကတကြောင်ထဲမှာအိတ်မရတော့ကျောင်းကအိတ်ဆရာနေရမရှိဘူးအဲ့ဒါဘာလို့တုံဆိုရှင်ရဟုလာမြတ်စွာဘုရားရဲ့ဝိသကုရိအိမ်သာပေါ့နော်အဲ့ဒီအိမ်သာထဲဝင်အိတ်နေတယ်တဲ့မနဲ့လင်းလို့မြတ်စွာဘုရားအိမ်သာတက်မလို့ကုရိတက်မလို့လာတော့မှချောင်းဟန်းတော့ထဲထဲချောင်းဟဲ့ဘယ်သူတုံးဆိုတော့တပြည့်တော်ပါဘုရားဘာဖြစ်လို့တုံး ကိုရင်နေနဲ့ဦးစင်းနေနဲ့အတူတူမအိပ်ရဘူးဆိုတဲ့တိတ်ခါဖို့ကြောင့်မလို့အိပ်စရာနေရမရှိလို့ဒီပေါ်တက်အိပ်တာပါတကယ်ဆိုလို့ရှိရင်သူ့ရဲ့ဥပိ္ပဇေဆရာတွေနော်သူ့ရဲ့နော်ကမောဇာဘယ်လိုလဲသူ့ကိုခေါင်းရိပ်ပေးတဲ့ဆရာတွေနေသေးဆရာတွေရှိတယ်အဲ့ဒါတွေကတကယ်တမ်းကရှင်အာနန္ဒာတို့ရှင်သာရိပုတ္တရာတို့တကယ်ပုဂ္ဂိုလ်ကြီးတွေသူသွားပြီးတော့အပူကတ်မယ်ဆိုကတ်လို့ရတာပဲဘာမှမပြောဘူးဖြစ်တယ်လို့လေးပဲနေလိုက်တာပေါ့ဒါပါတော့လို့မင်းမာမာနာကင်းတဲ့သဘောလို့နားလေရမယ် ဟုတ်လားဒါကြောင့်မမာနကိုနှိမ့်ချတယ်ဆိုတာဘုရားအစရှိတဲ့သူတော်ကောင်းကြီးတွေရဲ့လမ်းစဉ်လို့ဒီလိုမျိုးနားလည်ရအောင်နော်အဲ့ဒါလို့ဆိုရင်ဘုန်းဘုန်းတို့ဗာဆက်ပြောမလို့ဒီမမာနကိုဘုန်းဘုန်းတို့ဘလို့နှိမ့်မလဲဒီတက်နေတဲ့မန်ကိုဘလို့ချိုးမလဲอืมသူများသာမန်နေရှိတာပါငါတော့မန်မရှိပါဘူးလို့မြင်မထင်နေနဲ့เนาะအဲ့ဒါဆိုရင်စာရဲကောစာလွဲတော့မှာဟုတ်လားပြောခဲ့ပြီပဲเนาะအခြေအနေမျိုးမျိုးတိုင်းမှာမန်ဆိုတာရှိနိုင်တယ် ကြည့်ဘုံဘုံတို့ကကိုကသူများတဲ့အမြဲတာနေတာမဟုတ်ဒါတိတာခြင်းတဲ့လူတွေတော့ကိုကတာရင်တာနေတာအဲ့လိုသူတို့တဲ့တာတဲ့အနေထားလေးနဲ့ကိုကတွေ့ရင်အဲ့ဒါဘာဖြစ်မယ်တော့တေးရမှန်ဖြစ်မယ်နော်လူတိုင်းအတွက်တော့တာနေတာမဟုတ်ဒါတိကိုဘေးကလူလေးအတွက်ထက်တို့ထက်ကိုကတာနေတဲ့အခါမျိုးမှာဘာဖြစ်နိုင်တော့တေးရမှန်ဖြစ်နိုင်ကိုထက်တာတဲ့လူနဲ့တွေ့တော့ဘာဖြစ်နိုင်တော့ဟိနမှန်ဖြစ်နိုင်တယ်ကိုနဲ့ဗိမ္မာတာလိမ္မာတာတွေနဲ့တွေ့တော့ဘာဖြစ်နိုင်တော့သတိတမှန်ဖြစ်နိုင်တယ်နော် အဲ့တော့ဘုန်းဘုန်းတို့ကအမြဲတမ်းသူများတဲ့တာတဲ့နေရာမှာကြီးရက်တည်နေတာလည်းမဟုတ်ဘူးဒန်းတူနေရာမှာရက်တည်နေတာလည်းမဟုတ်ဘူးအောက်ကျတဲ့နေရာမှာရက်တည်နေတာလည်းမဟုတ်ဘူးကိုဘေးကလူရဲ့အပေါ်မှာပဲမူတည်ပြီးတော့ဒီကိုရဲ့လောကီအဆင့်တွေကတတ်မှတ်လို့ရတဲ့အနေအထားမျိုးကိုဖြစ်နေတာပြောရင်ဒါကိုရဲ့နှိမ့်တာမြင့်တာကိုတယောက်တည်းနေလို့ရှိရင်ကိုကနှိမ့်သလားမြင့်သလားဘာမှကိုပြောလို့မရအောင်ကိုဘေးကလူနဲ့ရှင်လိုက်မှကိုရဲ့နှိမ့်ချင်းမြင့်ချင်းဒန်းလူချင်းဆိုတာဖြစ်လာအဲ့ဒါပေါ်မှာအခြေခံပြီးတော့မာလည်းအမျိုးမျိုး ဖြစ်မှာဟုတ်လားဒါကြောင့်မာနကိုဘလို့နှိမ်မလဲဆိုတဲ့ဥစ္စာကိုစိတ်ဝင်စားသင့်တယ်ပေါ့နော်အဲ့ဒါဘုံဘုံဒီမှာမှတ်ထားတာလေးပထမအဆင့်ဝေယမအရောက်ကြမဇီဝိတမဘုံဘုံပြောရတယ်နော်အယွယ်မှန်ရယ်ကျမ်းမာရေးမှန်ရယ်ရှင်သန်မှုမှန်ရယ်ငယ်သေးတော့လဲငယ်သေးလို့မို့မှန်ရှိတယ်မနာသေးတော့လဲမနာသေးလို့မို့မှန်ရှိတယ်ဟောမသေးသေးတော့လဲပဲမသေးသေးလို့မို့ကိုမှန်ရှိနေတယ် အဲ့ဒီမန်သုံးမျိုးကိုဘုန်းဘုန်းတို့ဘယ်လိုနှိမ်မလဲအဲ့ဒါအဘိနာသုတ်တံမှာမြတ်စွာဘုရားနှီးပေးထားပြီးသားနော်အိုနာသေးခွဲကန်တဲ့အတွက်အမြင်နေတိုင်းရှုဘုန်းဘုန်းတို့မကြမကြဟောနေတယ်အလွန်ကောင်းတဲ့တရားဟုတ်လားအဲ့ဒါအိုနာသေးဆိုတဲ့တဘာဝတရားသုံးမျိုးကိုစဉ်းစားဆင်ခြင်နဲ့ဉာဏ်ပညာနဲ့အဲ့ဒီမန်သုံးမျိုးကိုဘုန်းဘုန်းတို့နှိမ်ရမယ်နော်အိုခြင်းကိုဖန်ဖန်စဉ်းစားရင်ဝေယမန်ကိုဖယ်ရှားနိုင်တယ်သုံးဖို့နေပါစေနိုင်တယ် နာခြင်းကိုဖန်ဖန်စဉ်းစားရင်နာတတ်တဲ့ခန္ဓာကိုယ်ကြီးနာမှာပဲရှောင်လို့မရဘူးလို့နာခြင်းကိုစဉ်းစားရင်ပါပယ်မလို့အတော့ကြမှန်မာခြင်းကိုအကြောင်းပြုပြီးတော့ဖြစ်တဲ့မှန်ကိုပယ်နိုင်တယ်သို့မဟုတ်နေပါစေနိုင်နော်တေခြင်းကိုဖန်ဖန်စဉ်းစားဆင်ခြင်ပဲဆိုရင်တော့ဇီဝိတမန်လို့ဆိုတဲ့အလွန်နူးညံ့သိမ်မွေ့တဲ့အသက်ရှင်တို့ကို ဖြစ်နေတဲ့မန်ကိုဖယ်ရှားနိုင်တယ်သို့မဟုတ်နေပါစေနိုင်တယ်ဟုတ်လားဒါမန်ဖယ်ရှားဖို့အတွက်နီလန်လေးတွေကိုပြောတာပေါ့နော် ကျန်တဲ့မန်နေဘုံဘုံတို့တေယမန်တရိသမဟိနာမန်ပစ္စည်းမဥစ္စာမဘာမန်မန်ညင်တဲ့မန်လာတဲ့မြတ်မန်ဟုတ်လားအဲ့ဒီမန်အားလုံးကိုတော့ဘာနဲ့ဘုံဘုံတို့နော်ဖေရှားနိုင်မလို့အနေစာဆိုတယ်မတီမြဲမှုကိုစဉ်းစားဆင်ခြင်တဲ့နော်ဉာဏ်ပညာဖြင့်မန်အားလုံးကို ဖေရှားနိုင်တယ်ဒါတော့တလုံးနဲ့အနှစ်ချုပ်ပြောလိုက်တာဟုတ်လားရှင်မေဂိယကိုမြတ်စွာဘုရားဟောတာရှိရလေအနေစာတင်ညာဘာဝေတ္တဘာအတ္တမိမာနသမုဂ္ဂတာယ ဟုတ်လားအတ္တမိမာနသမုဂ္ဂါတာယဒီမာမာနကိုပယ်နှုတ်ပြဖို့အလို့ငါနော်အနေဆတင်ညာဘာဝေတ္တပါဖြစ်လာတဲ့အရာတိုင်းဟာတည်မြဲနေတာမဟုတ်ဘူးဆိုတဲ့အနေဆကိုအမှတ်ရတဲ့တင်ညာကိုကြင်ဖန်များစွာပွားရမယ်တဲ့ဘာလေးပဲဖြစ်လာဖြစ်လာ ဖြစ်ပြီးရှိတော့တာမဟုတ်ဘူးတကယ်ကဘုံဘုံတို့မှာရှိတဲ့ပစ္စည်းဥစ္စာတွေဘုံဘုံတို့မှာဖြစ်နေတဲ့အခြေအနေတွေအဲ့ဒါတွေအကုန်လုံးက ဒီဘဝဖြစ်နေတာလေးကိုပူပူပြီးတော့ကောင်းမွန်တဲ့ဖြစ်ချင်းလေးဖြစ်အောင်ပဲမုံမှန်နေတဲ့သဘောလေးတွေပဲတကယ်တမ်းကဟောပြောချင်တာကဒီယုံနံဖြစ်ချင်းရဲ့တန်ဖိုးကိုမြင်ပဲဆိုရင်ဘေးကဥစ္စာပစ္စည်းတို့ပညာတို့တတ်ထားတာတွေအဲ့ဒါတွေရဲ့တန်ဖိုးကိုလည်းတခါတည်းမြင်ပြီးသားဖြစ်သွားမယ်ဒီဘဝဆိုတဲ့ဖြစ်ချင်းရဲ့တန်ဖိုးမဲ့ပုံကိုမြင်ရင်ဘဝကိုမှီပြီးတော့ဖြစ်နေတဲ့မန်တက်ချင်းရဲ့အကြောင်းတရားတွေရဲ့တန်ဖိုးမဲ့ပုံကိုပါတခါတည်းသိသွားမယ် ဘောပေါက်လားမသိဘူးဘုံဘုံပြောတာ။ဒါကြောင့်ဒီဝိပဿနာ အလုတ်ကလိုရင်းအလွန်ရောက်တဲ့အလုတ်လို့နားလည်ရမယ်နော်။ဘာပဲဖြစ်ဖြစ်ဖြစ်ချင်းတရားဟာတောက်လျှောက်ပြီးလိုက်နေတယ်လို့သိရ။အဲ့လိုသိလို့ရှိရင်ဘုံဘုံတို့မြင်ရတာတွေကလည်းတိတ်ပြီးတော့တန်ဖိုးရှိလာတယ်လို့မဆိုနိုင်ဘူး။ကြားတာတွေကလည်းတိတ်တန်ဖိုးရှိလာတယ်လို့မဆိုနိုင်ဘူး။စားတာတွေကလည်းတိတ်တန်ဖိုးရှိလာတယ်လို့မဆိုနိုင်ဘူး။အဲ့လိုဆိုရင်ကောင်းကောင်းမြင်ဖို့ကောင်းကောင်းကြားဖို့ကောင်းကောင်းစားဖို့အတွက် ဟိုအကြောင်းထောက်ပံ့ပေးနေတဲ့ဥစ္စာပစ္စည်းတွေကလည်းပဲတန်ဖိုးရှိလာတယ်လို့မဆိုနိုင်ဘူးသူကလည်းဒီပစ္စည်းမဲ့အနေဆာအတွက်ပဲဖြစ်ပေဖြစ်ပေါ်နေတဲ့အကြောင်းတရားတွေပဲလေတကယ်တမ်းကသဘောပေါက်လားဘုံဘုံပြောတာဟုတ်သူ့ရဲ့မူရင်း ဖြစ်ခြင်းတရားကြီးကမှတန်ဖိုးမရှိဘူးဆိုရင်အဲ့ဒီဖြစ်ခြင်းတရားကိုမွမ်းမံနေတဲ့အရာတွေကရောတန်ဖိုးရှိအောင်မလားမရှိတော့ဟုတ်လားဒါကြောင့်ကိုယ်ခန္ဓာရဲ့ဘယ်ဖြစ်ခြင်းတရားမျိုးကိုမဆိုတတိဥသိပြီးတော့เนาะပြောင်းလဲနေတဲ့ပျက်စီးနေတဲ့ နော်ပျောက်ပျောက်လိုက်နေတဲ့သဘောလေးကိုမြင်အောင်ကြည့်ရမယ်နော်အဲ့ဒါကိုဘာခေါ်တော့အနေဆသင်ညာအဲ့ဒီအနေဆသင်ညာကိုပွားလို့ရှိရင်အတ္တမိမာနသမုဂ္ဂတာယမာနကိုပယ်နှုတ်နိုင်အဲ့ဒါကိုမြတ်စွာဘုရားဘယ်လိုလေးရှင်းပြတော့ဆိုတော့နေသတင်ကြီးတော့မေဂိယအနတ္တတင်ညာတန်ထာတိအနတ္တတင်ကြီးအတ္တမိမာနသမုဂ္ဂတံပပုနာတိဒိဋ္ဌိဝဓမေနိဗ္ဗာန်မေဂိယကိုဟောတာဒီစကားလေးကမေဂိယယံကိုဟောတာချက်သားမေဂိယတဲ့အနေသတင်ကြီးတော့တဲ့ မတည်မြဲမှုကိုအမှတ်ရတဲ့အနေဆာတင်ညာဟာတဲ့ပွားများမယ်ဆိုလို့ရှိရင်အနတ္တတင်ညာတန်ထာတီးတန်ဖိုးမရှိဘူးအနှစ်သာရမရှိဘူးပုဂ္ဂိုလ်တ attva သဘောမဟုတ်ဘူးနော်တဘာဝတရားတက်တက်တည်တန်ဖိုးမဲ့တဲ့အနတ္တသဘောကိုနားလေတဲ့ပညာကိုတီးသွားတယ်အနတ္တတင်ညာတန်ထာတီးနော်အိဋ္ဌာကိုပွားရင်အနတ္တကိုနားလေမယ်လို့ပြောတာ အနတ္တသင်ကြီးအတ္တမိမာနသမုတ်္ကာတာတန်ဖိုးမရှိဘူးဆိုတာကိုသိပြီးဟေ့ဆိုတာ ਨੇ တန်ဖိုးရှိတယ်ထင်လို့ဖြစ်နေတဲ့မန်တွေကတခါတည်းပျောက်သွားတယ်ဆိုတဲ့သဘောအဲ့ဒီမန်ပျောက်သွားပြီဆိုရင်ဘာဖြစ်တုံးပါပုနာတိဒိဋ္ဌိဝဓမ္မေနိဗ္ဗာန်တယ်မသေးခင်ဒီပြစ္ဆကဘဝမှာကိုပဲနိဗ္ဗာန်ကိုရမယ်လို့ခေါ်တာငြိမ်းအေးမှုအစစ်နိဗ္ဗာန်ကိုရမယ်လို့ခေါ်တာဒါကြတော့ရှင်းပြဖို့အတွက်အလွန်လင်းတဲ့အတိပ္ပယ်ကိုဆောင်လိုက်မယ်နော်ဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ ဝေယမံအာရောကြမံဇီဝိတမံဆိုတဲ့မံသုံးမျိုးကိုတော့အိုနာတိဆိုတဲ့အမှန်တရားကိုစဉ်းစားခြင်းဖြင့်ချို့နေရမယ်ပေါ့ဟုတ်လားကျန်တဲ့မံတွေအားလုံးကိုကြတော့အနေဆာကိုတိတယ်နော်အနေဆာတင်ညာကိုပွားများပြီးတော့ဘုံဘုံတို့ချို့နေနိုင်အောင်ကြိုးစားရမယ်ပေါ့နောက်ထပ်မံကိုနှိမ်နိုင်ကြောင်းအကြောင်းတရားတစ်ခုအဲ့ဒါလည်းပဲထိရောက်လို့ဘုံဘုံပြောဦးမယ်အဲ့ဒါဘာလဲဆိုတော့ဝိဇယတုတ်တံမှာလာတဲ့ဏိကုံနှစ်ကားထား ခဏခဏပြောဖြစ်ပါတယ်ဟုတ်လားဧတာတိတေနကာယေနယောမိညေဥဏမေတဝေပရံဝါအဝဇာနေယကိမိညတတအတတနာရပြီမို့လားအဲ့ဒီဂါထာတွေရပြီနော်ဧတာတိတေနကာယေနယောမိညေဥဏမေတဝေပရံဝါအဝဇာနေယကိမိညတတအတတနာဣတာတိတေနကာယေနဒီလိုခန္ဓာကိုယ်မျိုးကြီးနဲ့ဘယ်လိုခန္ဓာကိုယ်မျိုးကြီးတော့မတင့်တယ်တဲ့မတန့်ရှင်းတဲ့ နော်အမြဲတမ်းနာကျင်ခံခတ်မှုရှိနေတဲ့ဖြစ်နေတဲ့ကိုယ်ခန္ဓာကြီးပေါ့နော်ဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့ပရံဝါအဝါဇာနေရသူများကိုရှုံချမယ်နှိမ့်ချမယ်အထင်သေးမယ်ဟုတ်လားဣဒာတိဒေနကာယေနယောမင်ကြီးအုံနမေတဝေဩယောမင်ကြီးအုံနမေတဝေဆိုကိုကိုကိုသူများထက်သာတယ်လို့ထင်နေတာကိုကိုကို မြင့်တင်နေတာပေါ့နော် ပရံဝါဝါဇာနေရသူများကိုကြတော့ဘာတော့နှိမ့်ကြတယ်လို့ထင်းနေတာအမြဲတမ်းနှိုင်းရှင်မှုနဲ့သွားတယ်သူကဟုတ်လားနှိုင်းရှင်နေတာနှိုင်းရှင်နိုင်လဲအဖြေကဘလို့ထွက်တော့မတူဘူးလို့ပဲထွက်တယ်သူကမတူတဲ့မတူကဘလို့မတူတာတော့ငါးထက်ကသူကအောက်ကအဲ့လိုသွားတာနော်အဖြေအများစုကကိုသူများတဲ့ညံ့တဲ့အရာလေးတွေကိုကိုကိုမြင်တယ်မြင်ဦးတော့မှဘလို့တော့ကိုကိုကိုကြတော့ငါအဲ့ဒီနေရာလေးသာသူများတဲ့ညံ့တာပါကျန်တဲ့နေရာတွေတော်တာတွေရှိတယ် ဟောအဲ့လိုလဲလာသေးတယ်ဟုတ်တယ်မဟုတ်လားနော်တဖုံးပြောရင်တာပါတော့ဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့သူများကိုနှိမ့်ချမယ်ကိုယ့်ကိုမြင့်တင်မယ်တနည်းအားဖြင့်သူများနဲ့ကိုယ်နဲ့ကိုရှင်းရှင်းပြီးတော့မတူဘူးလို့ထင်ထင်နေမယ်ပေါ့ဟုတ်လားအဲ့ဒါလိုနှိမ့်ချနေတာမြင့်တင်နေတာတွေကဘာလဲဆိုရင်ကိမင်ညတအတ္တနာတဲ့ဒီခန္ဓာကိုယ်ရဲ့အကြောင်းကိုအမှန်မမြင်ခြင်းကလွယ်လို့တခြားအကြောင်းရှိဘူးတဲ့ပြောချင်တာကဒီခန္ဓာကိုယ်ရဲ့အကြောင်းကိုတကယ်မသိလို့ ကိုကိုကိုအထင်ရောက်နေကြတာသူများကိုအထင်သိနေကြတာလို့ပြောချင်တာအဲ့တော့ဒီခန္ဓာကိုယ်ကဘယ်လိုခန္ဓာကိုယ်တော့သူ့ရဲ့အထက်ကခန္ဓာဂါထာကဒီခန္ဓာကိုယ်ရဲ့အကြောင်းကိုအနှစ်ချုပ်ပြောထားတာပဲလေအဲ့ဒီဝိဇ္ဇာတုတ်တန်ရဲ့အနှစ်ချုပ်ကအဲ့ဒီနှစ်ဂါထာလို့ဘုံဘုံကပြောချင်တာနော်ဒွိပါရကောယံအတုစီဒုက္ခံတော့ပရိဟာရတိနာနာကုဏပပရိပူရဝိတဝံတော့တတော်တတော်တဲ့ဒါခန္ဓာကိုယ်ရဲ့သဘာဝအနှစ်ချုပ်ပဲဒွိပါရကောယံအတုစီတဲ့ ခြေနှစ်ချောင်းရှိတဲ့အခြေနှစ်ချောင်းရှိတဲ့ဒီကိုနော်ဘုံတို့ခန္ဓာကိုယ်ဟာဒီခြေတော်လေးနှစ်ချောင်းနဲ့ထောက်ထားတာခွာလေးပေါ့နော်ဟုတ်လားခြေနှစ်ချောင်းရှိတဲ့ဒီကိုယ်ဟာဘာတော့အတုရှိမစင်ကြယ်ဘူးတဲ့မျက်နာလေးထိမိအောင်တောင်ချွေးတွေနဲ့လို့အော်မစင်ကြယ်ဘူးလို့ဖြစ်သွားတယ်ခြေနှစ်ချောင်းရှိတဲ့ဒီခန္ဓာကိုယ်ဟာမစင်ကြယ်ဘူးဒိပါရကောယံအတုရှိဒုက္ခံတော့ပရိဟာရတိဒုက္ခံတော့အနတ်မကောင်းဘူးတဲ့ ဘယ်နာလေးတို့နန်းကြီးကြီးကောင်းတဲ့အနံ့မထွက်ဘူးနော်ပရိဟာရတိအဲ့ဒါကြောင့်မို့လို့မစင်ကြယ်တဲ့အတွက်ကြောင့်အနံ့မကောင်းတဲ့အတွက်ကြောင့်ဘုံဘုံတို့တွေကအမြဲတမ်းဒါကိုဘာလို့ပြင်နေရတယ်ဒီတိုင်းကြီးပြစ်ထားရင်ပူပူပူပူဆိုးဆိုးသွားမှဆိုးလို့မျက်နှာသေးရတယ်အဝတ်စားဝတ်ပေးရတယ်ဖိလိမ်ပေးရတယ်လှုပ်ပေးရတယ်ဟုတ်လားနော်ဒီပါတကောညာအတုစီဒုက္ခံတော့ပရိဟာရတိဘလို့ပဲအဲ့လိုမတန်ရှင်းလို့အနတ်မကောင်းလို့ဘုံဘုံတို့စူးစမ်းပြီးတော့ပြင်နေတော့လည်းပဲ ဒုက္ခံတော့ပရိဟာရတိနာနာကုဏပပရိပူတော့ဝိတ္တဝံတော့တတော်တတော်တဲ့ဒီမတန်ရှင်းတဲ့မစင်ကြယ်တာတွေနဲ့ကပြည်မြဲပြည်မီတော့အမြဲတမ်းယိုစီးမြဲယိုစီးနေတယ်တဲ့လို့လို့ကိုမရဘူးလို့ပြောတာဟုတ်လားဒါပတ်စံရှိလို့လည်းပတ်စံနဲ့ကာကွယ်လို့ရတာမဟုတ်ဘူးရလည်းအခိုက်အတန့်ပဲသူကတားလို့ရတဲ့အရာမဟုတ်ဘူးဥစ္စာဟုတ်လားအခန္ဓာကိုယ်ရဲ့တဘာဝကိုမြတ်စွာဘုရားပုံပေါ်အောင်ပြောတာနော် ခြေနှချောင်းရှိတဲ့ဒီကိုဟာမတန်ရှင်းဘူးအနက်မကောင်းဘူးဒါကြောင့်မို့လို့အရှင်းပြအောင်ဘုန်းဘုန်းတို့ကအမြဲတမ်းကြိုးစားရတယ်အဲ့လိုကြိုးစားပင်ကြိုးစား냐တော့လည်းပဲမကောင်းတာတွေနဲ့ပြည်မြဲပြည်ပြီးတော့ယိုစီးမြဲယိုစီးကြတယ်ပြည်ပြီးတော့ပြင်မဲ့ထွက်မလာတာမဟုတ်ဘူးနော်အထဲထဲမှာလည်းဗာတွေနဲ့ပြည်နေတော့မကောင်းတာနဲ့ပြည်တယ်ထွက်လာတော့လည်းပဲမကောင်းတာတွေပဲထွက်လာတယ်အဲဒီကိုကြီးဆိုတာအဲ့ဒါကိုပြောတာဟုတ်လားဒီလိုခန္ဓာကိုယ်ကြီးမျိုးဖြင့်ကိုယ့်ကိုယ်ကိုမြင့်တင်ပဲသူများကို နှိမ့်ချမယ်ဆိုရင်ဒါဒီခန္ဓာကိုယ်ရဲ့အကြောင်းကိုမသိခြင်းကလွယ်လို့တခြားအကြောင်းမရှိဘူးဆိုတာအဲ့ဒါကိုပြောတာဟုတ်လားအဲ့ဒါဘုံဘုံကဒီမင်္ဂလာတရားဟောတော့မင်္ဂလာနဲ့ပတ်သက်တဲ့စာအုပ်လေးတွေများများဖတ်ဖြစ်တယ်ဆိုတော့စောစောပြောခဲ့တယ်လေအဲ့ဒါဆရာကြီးဥတော်စင်ရေးထားတယ်မင်္ဂလာနဲ့ပတ်သက်တဲ့စာအုပ်ထဲမှာပုံမြင်လေးတစ်ပုဒ်တွေ့ရတယ်တခါမှမကြဘူးပုံမြင်ကဘယ်လိုပြောရမှာတော့သူကအနှစ်သာရရှိတယ်ပေါ့နော်တခါလူတယောက်ကရတိကြီးတစ်ပါးတီကိုရောက်သွားတယ် ဒါတိသူကနည်းနည်းမန်ကြီးတဲ့လူဒါပေမဲ့သူ့ကိုယ်သူနှိမ့်ချခြင်းဟန်ဆောင်ပြီးတော့ရသေးကြီးကျုပ်မဲ့အောက်ကြနွန်းလို့ဆင်းရဲနွန်းလို့ချမ်းသာအောင်ဘယ်လိုလုပ်ရမလို့ချမ်းသာအောင် လုပ်ပေးသမ်းပါအောင်အဲ့တော့ရသေးကြီးကဘာပြောဆိုအဲ့လိုဆိုရင်မင်းနဲ့အောက်ကြတဲ့အရာတစ်ခုငါ့တီကိုယူခဲ့ကွာလို့ပြောတယ်မင်းနဲ့အောက်ကြတဲ့အရာတစ်ခုဒါမှမဟုတ်မင်းနဲ့အောက်ကြတဲ့ထင်ရတဲ့လူတယောက်ခေါ်ခဲ့ပေါ့မင်းနဲ့အောက်ကြတဲ့အရာယူခဲ့လို့အဲ့တော့အဲ့ဒီလူကသွားရှာတယ်သူ့ထက်အောက်ကြတဲ့လူရှာတယ် ရှာတော့ तू စွန့်ထားတဲ့မစင်တွေကိုတွေ့ရတဲ့။အော်မစင်ကတော့တေချာပေါ့ငါထက်အောက်ကျတဲ့အရာပဲ။ဒါထက်အောက်ကျတာတော့မရှိဘူးတော့။အဲ့ဒါနဲ့မစင်ယူပြီးတော့သူ့တီကိုသွားမယ်ဆိုတော့သွားတော့မစင်ကပြောတယ်တဲ့သူ။မင်းငါ့ကိုမကင်နဲ့လို့ပြောတယ်တဲ့။ငါတစ်ချိန်လုံးကအနက်အရသာနဲ့ပြည်ခဲ့တဲ့မုံတစ်ခုဖြစ်ခဲ့တာကွာလို့ပြောတယ်။ကံမကောင်းအကြောင်းမလှလို့မင်းနဲ့ပေါင်းပြီးလို့ငါမှဒီလိုအခြေအနေမျိုးရောက်သွားတာပေါ့။တကယ်ဆိုလို့ရှိရင်ငါနဲ့တင်လို့လည်းရတယ်။ငါ အခုမင်းနဲ့ပေါင်းမိတာနဲ့ငါ့ကိုလူတွေကမြင်လို့ရှိရင်အော့ခြင်းတလို့အန်ခြင်းတလို့မကြည့်ခြင်းတလို့လောက်ကြတာအဲ့ဒါကိုပဲထပ်ပြီးတော့ငါမင်းနဲ့ထပ်ပေါင်းရအောင်မယ်ဆိုရင်ငါဘလောက်အောက်ကျသွားမလဲမသိဘူးလို့ပြောတယ်တဲ့ကဲဘုံဘအဲ့ဒီပုံမြင်ဖတ်ပြီးတော့အော်လူကလည်းမစင်လောက်တောင်မှအဆင်အတန်းမရှိပါလားဆိုတဲ့အတွေးမျိုးပေါ့နော်စဉ်းစားကြည့်လေအဲစဉ်းစားကြည့်ကိုယ်နဲ့ပေါင်းမိလို့နော်အနံ့ရတာနဲ့ပြည့်စုံတဲ့မုံလေးကဘာဖြစ်သွားတာမစင်ဖြစ်သွားတာ အဲ့တော့ဘုံမောအဲ့ဒါကိုဖတ်ပြီးတော့ဘာလို့သွားသွားပြီးတော့အမှတ်ရပြန်တော့ဆိုတော့ဘုံတို့မဟာဝိသုဒ္ဓံဆိုတော့ဘုရားကြီးရေးထားတဲ့ပရမတ္ထသရူပဗေဒနီဆိုတဲ့အောက်ကြီးရှိပြီးတော့အကြောင်းတွေကိုရေးထားတာပေါ့ဒါပေမဲ့လူသားမဏိဖတ်ရင်လည်းတချို့ဟာတွေနားလည်နိုင်ပါတယ်အဲ့ဒီမှာဒီယဟန်တွေကိုပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့စဉ်းစားဆင်ခြင်ဖို့နီးမျိုးစုံနဲ့စဉ်းစားရတယ်ဆိုကြပါစို့စွန့်စားမယ်ဆိုရင်လည်းပဲလှဖို့ပါဖို့အားရှိဖို့ဝါဖို့ကြည်ကောင်းဖို့စတာမဟုတ်ပါဘူး အမတို့အမြဲဆိုနေဣတိစားပွဲအမေမေဆိုတာဟုတ်လားအဲ့ဒါတဘာဝကြကြအဲ့ဒါစဉ်းစားတာနော်စွမ်းဟုခုံမိဤပစ္စည်းကသူကြီးပါတာတည်နေပါမူရွှန်ရွှာပဲမြို့မဟုတ်လို့လေပုတ်သုံးညီအောင်ဤကိုကောင်နဲ့သုံးဆောင်သမှုအကြောင်းပြု၍ခုမကြမောသူသဘောသို့လျင်စောပြက်ပြက်ကင်းစင်ကွယ်သည်ထွေပွေရာဖြစ်ကြတော့သည်သလားဒါကပါတော့ရွှန်ရှာဆွဆုပ်ပွဲကိုဆင်ញင်တာ စားရင်နဲ့လောဘဒေါသမဖြစ်အောင်လို့ဒါဆင်ញင်တဲ့နီးတယ်အဲ့ဒီထဲမှာဆင်ញင်တဲ့နီးတယ်အများကြီးဓာတုဓာတ်အနေနဲ့စဉ်းစားဆင်ញင်တာရှိတယ် တိကူလာနော်ယွန်ရှာဆက်ဆုပ်ဖွယ်အနေနဲ့စဉ်းစားတဲ့နီးတွေအများကြီးရှိတယ်။အဲ့မှာဆရာတော်ကြီးရေးထားတာလေးတွေဒါဝိသုဒ္ဓိမက်ကိုအခြေခံပြီးတော့ရေးထားတာပေါ့နော်။နော်ဒီမစင်နဲ့ထိမိတဲ့အတုံးဆောင်တွေဟာအကုန်ပျက်စီးသွားတယ်။အဲ့ဒီအခိုက်အတန့်ဟုတ်တယ်မဟုတ်လား။ဒီအဝတ်ကလေးမစင်နဲ့ထိရဆိုတော့သုံးမရတော့ပါဘူး။သွားလျှော်ရင်လျှော်ပဲလေ။ဟုတ်လား။ခန္ဓာကိုယ်နဲ့ထိမိတာနဲ့အတုံးဆောင်တွေဟာဆုပ်ပေသွားတော့တာပေါ့ဆိုလိုတာက။အဲ့ဒါအောက်မှာပါ ထပ်ပြီးတော့ရေးထားလို့ဆိုတော့ဟိုအစိတ်တွေနဲ့ထိမိတဲ့ခါမှာမျက်ပင်လေးတွေကညှို့သွားသလိုကိုယ်နဲ့ထိမိတာတွေကလည်းပဲအကုန်လုံးတန်ဖိုးမဲ့သွားတယ်ပေါ့အဝတ်စားဆိုရင်မဝတ်စင်မဝတ်သေးခင်အဝတ်စားနဲ့ဝတ်ပြီးတဲ့အဝတ်စားတန်ဖိုးချင်းတူအောင်မလားကိုယ်ပြီးစားဝတ်ဆိုရင်တိတ်ပြီးတော့သူမှမွေးချင်တော့ဘောနော်ဒါကိုပြောတာဘင်ပုတ်စွန်းထသုံးမကြသူကာယနဲ့ဆက်ရရခပင်အတွင်းအပသုံးသမျှပင်ခဏချက်ချင်းယိုရင်းပြုံးသည့်ပျက်စီးလေပါဤခန္ဓာသည်ပမာပင်စုအလားတည်းတဲ့ဆိုရလင်္ကာကြီးကလည်းအလွန်ကောင်းတယ် နော်ဘင်ဘုံစွန်းထသုံးမကြသူကာယနဲ့ဆက်အရရက်ခပင်အရရက်ခပင်အတွင်းအပသုံးသမျှပင်ခဏချက်ချင်းယိုရင်းပြုံဒီပျက်စီးလေပါဤခန္ဓာသည်ဗမာပမာပင်စုအလားဒီစိတ်နှံစွန်းထိပင်ရှိရှိတို့နွမ်းရည်တေယိုကိုနဲ့ဆက်ကရရက်ခပင်အတွင်းအပသုံးသမျှပင်ခဏချက်ချင်းယိုရင်းပြုံဒီပျက်စီးလေပါဤခန္ဓာသည်ပမာစိတ်တုအလားဒီခန္ဓာကိုယ်ကြီးကအစိတ်တုံးစိတ်ခဲကြီးနဲ့တူတယ်ပေါ့နော်ခန္ဓာကိုယ်ကြီးကဘင်တုံးဘင်ခဲနဲ့တူတယ်ပေါ့သူနဲ့ထိမိသမျှအကုန်တွေဟာ တန်ဖိုးမဲ့ကုန်တယ်လို့ပြောတာတပါတော့မမာနကိုနှိမ်ချဖို့အတွက်ကိုယ်ခန္ဓာရဲ့အကြောင်းကိုကိုကောင်းကောင်းသိဖို့ဆိုတာကိုပြောတာသဘောပေါက်လားဘုံပြောတာကိုอืมအဲ့လိုဆိုရင်ဘုံဘုံတို့ဒါမမာနကိုဘလို့နှိမ်မလဲဆိုတဲ့အပိုင်းကလေးကိုဒါဒီလောက်လေးဘုံဘုံမှတ်ထားတယ်နောက်ဒီကုန်းချုပ်ပါပြောခြင်းတော့ဆိုတော့မမာနထဲမှာ ရှိတဲ့မမာနဟောဒါလေးကိုဒီကုန်းချုပ်ပြောခြင်းအဲ့ဒါကဘယ်သုတ်တံကိုအခြေခံပြီးတော့ပြောရင်တော့ဆိုတော့ ဘေခုနိတုတ်တံဆိုပြီးတော့စတုကနေပတ်အင်္ဂုတ္ထိုထဲမှာမှတ်တမ်းတင်ထားအခါတစ်ပါးမှာဘေခုနိမတစ်ပါးကရှင်အနန္ဒာကိုစိတ်ဝင်စားတာရှင်အနန္ဒာကိုကြိုက်တာသူကအဲ့ဒါနဲ့ဘာလုပ်တုံဆိုတော့သူ့တကာတယောက်ကိုရှင်သူနေမကောင်းလို့ရှင်အနန္ဒာကိုသွားပြီးတော့ပင့်ပေးပါသူအသေးအံဖြစ်နေလို့အဲ့ဒီတကာလည်းသွားပင့်တာအရှင်မြတ်ကလည်းအဟုတ်မှတ်ပြီးတော့လိုက်လာတာပေါ့ဒါပေမဲ့ဒီကြတဲ့အခါကျတော့သူကသင်္ကန်းခေါင်းပြီးခြုံပြီးတော့အိတ်နေတယ် အဲရိပ်မိတယ်ရှင်အနန္ဒာကရိပ်မိတဲ့အခါကျတော့အဲ့ဒီဘိက္ခုနီမကိုတရားဟောအဲ့ဒီတရားလေးကိုအနှစ်ချုပ်ပြောပြတယ်ဘာပြောတော့ဆိုတော့နှမတဲ့အဲ့ဒီခက်ကနှမလို့ခေါ်တယ်နော်ဘဂိနီနှမနော်ကိုယ့်ရဲ့သူရင်သားရင်လို့မေတ္တာအစစ်အမှန်နဲ့ဒါခေါ်တာပေါ့ဘာပြောတော့ဆိုတော့ဒီခန္ဓာကိုယ်ဟာအာဟာရကြောင့်ဖြစ်တာတဲ့အာဟာရကိုအမိပြုပြီးတော့ ဒီခန္ဓာကိုဖြစ်ကြောင်းဖြစ်တဲ့အာဟာရကိုပယ်လို့ရတယ်ပယ်ရမယ်တဲ့မြတ်စွာဘုရားဟောတယ်ဒီခန္ဓာကိုယ်ဟာတဏှာလောဘကြောင့်ဖြစ်တာတဲ့ဒါပေမဲ့တဏှာလောဘကိုအမိပြုပြီးတော့အဲ့ဒီတဏှာလောဘခန္ဓာဖြစ်ကြောင်းတဏှာလောဘကိုပယ်ရမယ်တဲ့ဒီခန္ဓာကိုယ်ဟာမာနကြောင့်ဖြစ်တာတဲ့အဲ့ဒီမာနကိုပဲအမိပြုပြီးတော့ခန္ဓာဖြစ်ကြောင်းမာနကိုပယ်ရမယ်တဲ့ဒီခန္ဓာကိုယ်ဟာမေထုံကြောင့်ဖြစ်တယ်တဲ့ဒါပေမဲ့မေထုံကိုအကြောင်းပြုပြီးတော့မေထုံကိုပယ်လို့မရဘူးတဲ့မေထုံကိုကြတော့အကြောင်းရင်းကိုတတ်ရမယ်လို့ဘုရားဟောတယ်တဲ့ ၄ချက်အဲ့ဒါဘုံဘုံနည်းနည်းလေးနားလည်အောင်ပြောပြမယ်နော်ခန္ဓာကိုယ်ဆိုတာအာဟာရကြောင့်ဖြစ်အာဟာရကြောင့်ဖြစ်တယ်ဆိုတာကဒီရုပ်အာဟာရကိုရည်ရည်ရတာမဟုတ်မနောတင်စေတနာအာဟာရဆိုတဲ့ဒီနံပိုင်းဆိုင်ရာအာဟာရတွေရှိသေးတယ်ဘဝတွေဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေအောင်အကြောင်းထောက်ပံ့ပေးတာဘုံဘုံတော့တာမန်ဆိုလို့ရှိရင်အာဟာရဆိုလို့ရှိရင်ဒီစလို့တောက်လို့ဝါလို့ဖြစ်လာတဲ့အာဟာရလောက်ကိုပဲမြင်တာအမှရုပ်အာဟာရတစ်ပါးနာအာဟာရ၃ပါးတောင်ရှိတယ်ဟုတ်လား အဲ့တော့ဒီရုပ်အာဟာရကိုမှီဝဲပြီးတော့စားရရှိတာကိုစားပြီးတော့ဟုတ်လားဘဝတန်တရားမှာဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်ကြောင်းဖြစ်တဲ့နာအာဟာရတရားတွေကိုဖယ်ရှားပြရမယ်လို့ပြောတာဆိုလိုတာကဒီရုပ်အာဟာရကိုမှီဝဲပြီးတော့ယဟန္တာဖြစ်အောင်အထောက်ရမယ်လို့ပြောတာအဲ့ဒါအာဟာရကိုမှီပြီးတော့အာဟာရကိုပယ်တာနော်တဘာဝလေးတွေနားလည်အောင်ပြောပြတာတခါတဏှာလောဘကိုမှီပြီးတော့တဏှာလောဘကိုပယ်မယ်တဲ့အဲ့ဒါဘာပြောတာတော့ဘုန်းဘုန်းတို့ဘဝတွေဆိုတာတဏှာလောဘကြောင့်ဖြစ်နေတာ ဆက်ဆက်ပြီးတော့တဏှာလောဘကိုမီးပြီးတော့တဏှာလောဘကိုဘယ်လိုပယ်မတုံးဆိုတော့ဆိုကြပါစို့တချို့အာထုတ်လို့ယန္တာဖြစ်သွားကြတယ်သတင်းကြားရတယ်ဩသူတို့ယန္တာဖြစ်သွားတာငါလည်းယန္တာဖြစ်ချင်လိုက်တာအဲ့ဒီယန္တာဖြစ်ချင်တဲ့အလိုဆန္ဒအဲ့ဒါလောဘပါနော်ဒါပေမဲ့အဲ့ဒီလောဘပါတော့ရှိတဲ့တဲ့လောဘအဲ့ဒီယန္တာဖြစ်ချင်တယ်ဆိုတဲ့တဏှာလောဘကိုအမိပြုတ်ပြီးတော့ဘဝတွေဆက်ဆက်ဆက်ဆက်ဖြစ်စေတဲ့တဏှာလောဘကိုပယ်ရှားရမယ်လို့ပြောတာ လောဘကိုမှီပြီးတော့လောဘကိုပယ်ရမယ်ဆိုတာပြောတာဟောအခုပြောရင်တာဘာလို့မာနကိုမှီပြီးတော့မာနကိုပယ်ရမယ်တဲ့အဲ့ဒါဘာပြောတော့ဟာဘယ်သူတော့ယန္တာဖြစ်သွားတယ်စူးစမ်းအထုတ်လို့ဘယ်ဆရာတော်ကြီးတော့ဟောတရားပါဆိုခုခေတ်ဆိုရင်မဟာဗောဓိမင်းဆိုတော်ကြီးကိုယန္တာလို့သမုတ်ကြရရှိတယ်လေဟုတ်လားအဲ့လိုဆိုရင်သူတို့တောင်ဖြစ်သေးတာသူတောင်ဖြစ်သေးတာငါလည်းပဲဖြစ်အောင်လုပ်မယ်ငါဘာလို့မဖြစ်ရမလဲဒါပါတော့မှန်ပေါ့နော်သို့တော့အဲ့ဒီမှန်မျိုးကြတော့ဘာတော့ရှိတဲ့နဲ့မှန် သူတို့တောင်ဖြစ်သေးတာငါဘာလို့မဖြစ်ရမှာလဲဆိုတဲ့မန်အဲ့ဒီမန်ကိုအခြေခံပြီးတော့အားထုတ်ပြီးတော့ဘဝတွေကိုဆက်ဆက်ဖြစ်စေတဲ့မန်ကိုဖယ်ရှားနိုင်အောင်ကြိုးစားရမယ်အဲရှိသေးတဲ့မန်ဆိုတာအဲ့ဒါကိုပြောတာဟုတ်လားမေထုံကိုအမိပြုတ်ပြီးတော့မေထုံကိုဘုန်းဘုန်းတို့ဖယ်လို့မရအောင်မေထုံကိုကြတော့မူလအရင်ကိုပဲပယ်ဖြတ်ရမယ်ဒီဟာဘာကြောင့်ဖြစ်သလဲဆိုပြီးတော့သူ့ကိုပဲရှောင်ခြင်းအပြင်ဖယ်ရှားရမယ်မေထုံကိုအမိပြုတ်တော့မေထုံကိုပယ်လို့မရအောင် အဲ့ဒါလိုဟောလိုက်တဲ့အခါကျတော့ဘိက္ခုနီမထပြီးတော့တောင်းပန်တယ်သဘောပေါက်သွားတာပေါ့အနောက်တော့သူအဲသူတော်ကောင်းတရားကိုသိသွားတဲ့အထက်ကိုပါဝင်သွားတယ်ပေါ့တဘုံတို့ပြောရင်တာဘာတုံးဆိုတော့ရှိတဲ့နဲ့မန်ဆိုတာဒီတုတ်တန်အရာအော်သူတို့တောင်တရားသိသွားသေးတာပဲငါဘာလို့မသိရမလဲငါလည်းပဲအထုတ်ရင်သိနိုင်မှာပဲဟိုတရားရခြင်းတဲ့အခါမှာတင်းတဲ့နဲ့မန်မာများမန်မာနာမျိုးပေါ့ဟုတ်လားသူတို့တောင်အထုတ်နိုင်နေတာ သူတို့တောင်တော်နိုင်သေးတာသူတို့တောင်ကောင်းနိုင်သေးတာငါဘာလို့မတော်နိုင်ရမှာလဲငါဘာလို့မကောင်းနိုင်ရမှာလဲအဲ့ဒီလိုတော်ခြင်းကောင်းခြင်းနဲ့စိတ်ကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့မာန်မျိုးကိုကြတော့ဘာလို့တော့ရှိတဲ့ရှိလိုက်တဲ့မာန်လို့နားလည်ရမယ်ဒါကိုပြောတာနော်အဲ့တော့ရှိတဲ့နဲ့မမနာဆိုတာရှိတယ်ဆိုတာလေးကိုလည်းနားလည်ရမယ်တရားနဲ့ပတ်သက်တဲ့မာန်ပေါ့ဟုတ်လားကျန်တဲ့မာန်တွေကတော့ဘယ်မှမှတကယ်တမ်းကကိုယ့်ကိုကောင်းကျိုးမဖြစ်စေဘူးเนาะအကျိုးမဲ့တွေကြီးဖြစ်စေလိမ့်မယ်ဒါကြောင့် မြတ်စွာဘုရားအကျိုးမဲ့တွေကိုဖြစ်စေတတ်လို့မာမာနကိုပယ်ရှားနိုင်ရင်မင်္ဂလာ ဖြစ်တယ်အကျိုးမဲ့ကိုပယ်ရှားမှာ哦အကျိုးရှိကိုလည်းဖြစ်ပွားစေမှာ哦ဒါကြောင့်ကိုယ့်ရဲ့စိတ်ကိုမလုပ်နိုင်ရမှာတော့နှိမ့်ချနိုင်ရမယ်အထူးသဖြင့်မာမာနကိုနှိမ့်ချနိုင်ရမယ်ဒါပြောရနော်လက်ဘုံတို့ပြောခဲ့တာတဏှာကြီးနီးနီးရှိသွားပြီဟုတ်လားပြောချင်တာလေးတွေမှတ်လာတာအကုန်လုံးစုံစစ်အောင်ပြောလို့ပြီးသွားပြီနော်အဲ့တော့ပြောခဲ့တာလေးတွေအကုန်ပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်ဟုတ်လား နိဝါဒဆိုတာဘာတော့မာမာနကိုနှိမ်ချတာဘာလို့မင်္ဂလာလို့ပြောတာတော့များစွာအကျိုးကျေးဇူးတွေကိုဖြစ်ထွန်းစေလို့မာမာနကိုနှိမ်ချခြင်းဟာမင်္ဂလာတရား လို့ပြောတာမန်တွေကဘယ်နှမျိုးရှိတာတော့အများကြီးပဲနော်တေယမန်တတိတမဟိနမသူများထက်ကိုကသားတယ်လို့ထင်တဲ့အခါမှာတေယမန်ဖြစ်တယ်သူများနဲ့ကိုယ်နဲ့တူတူပါပဲလို့ထင်တဲ့အခါမျိုးမှာတတိတမန်ဖြစ်တယ်ငါတော့သူများထက်နှိမ့်ကြနေပြီနဲ့တူပါရဲ့ဆိုရင်ဟိနမန်ဖြစ်တယ်ပြီးရင်ဘာလာမလို့ ဝေယမံအာရောကြမံဇီဝိတမံအရွယ်မံကြံ့ပါရေးမံရှင်သန်မှုမံဟုတ်လားနောက်တစ်ခါပစ္စည်းမံပညာမံအတိုင်းဝိုင်းမံမံတွေကိုမဆုံးပါဘူးဟုတ်လားအဲ့ဒီမံတွေနဲ့ပတ်သက်ပြီးတော့ဘုန်းတော်ဘာပြောခဲ့တော့နော်နန္ဒဇက်ကိုပြောခဲ့တယ်ကျွန်နော်ယတနာဥစ္စာပစ္စည်းပေါ်သွားရတာနဲ့ပဲအမှုရာတစ်ခါတည်းပြောင်းသွားတာအံ့ဩစရာကြီးပါပဲဟုတ်လားဝိရိယပုတ်တင်ဆိုတာပြောရတယ်နော်ဒါမာနနဲ့ပတ်သက်ပြီးတော့သူ့ရဲ့အပြစ်အနာစာတွေကြာဘာပြောခဲ့တော့ နော်တန်တရားမှာလည်းအမျိုးယုတ်တဲ့တယ်ပြစ္ဆုတ်ပံမှာလည်းပဲပျက်စီးကြောင်းတရားဖြစ်တယ်ဒါကြောင့်ရွှေချင်းဆိုဘုရားကြီးရဲ့ဩဝါဒနော်အစင်းလှပြီးတော့ပြည်သာမှာဖြစ်ရတယ်ဆိုရင်တော့အစင်းမလှတာကောင်းသေးတယ်ဘုသူတတဲ့များလို့မှန်ကြည့်မယ်ဆိုရင်တော့ဘုသူတမများတာကောင်းသေးတယ်ဟုတ်လားပညာကြီးလို့မှန်ဖြစ်မယ်ဆိုရင်တော့နော်မြင်းဘောကလိမ့်ကြမယ်မြင်းကိုပိုင်ခြင်းမျိုးဆိုရင်မပိုင်တာကောင်းသေးတယ်ဟုတ်လားလက်ပူဇော်တက္ကရာတွေများလို့မှန်ကြီးမယ်ဆိုရင်တော့ ဝါပင်ကျူပင်ရဲ့ကျူသည်မသိတာကောင်းသေးတယ်ဒီသဘောမျိုးပြောတာနော်ပြီးတော့ဘုန်းဘုရားဆက်ပြောတော့မာမာနနှိမ့်ချခြင်းဟာသူတော်ကောင်းတို့ရဲ့လမ်းစဉ်ဖြစ်တယ်နော်ရှင်သာတိဗုဒ္ဓရာရဲ့နှိမ့်ချနိုင်မှုရှင်ရာဟုလာရဲ့နှိမ့်ချနိုင်မှုနော်သူတော်ကောင်းစိတ်တဲ့သူယုံမှာစိတ်တဲ့တပ္ပုရိတာတုတ်တန်လေးလည်းအနှိမ့်ချုပ်ပြီးတော့ပြောခဲ့ပါတယ်ဟုတ်လားဒါတွေကလောဘဒေါသမောဟကိုကုန်ခန်းစေတာမဟုတ်ဘူး သူတော်ကောင်းတရားကသာလျှင်လောဘဒေါသမောဟကိုကုန်ခန်းစေတာဒါကြောင့်ဓာရီရှိရှိမရှိရှိဓာရီမြင့်မြင့်နှိမ့်နှိမ့်ဘာမှမမာနဖြစ်เสียအကြောင်းမရှိဘူးသူများကိုနှိမ့်ချเสียကိုယ့်ကိုမြင့်တင်เสียအကြောင်းမရှိဘူးဒါပြောတာနော်အဲ့လို့ရှိရင်မမာနကိုဘုံဘုံတို့ဘလို့နှိမ့်မယ်တော့ဝရမံအရောကြမံဇီဝိတမံကိုအိုနာသေးနဲ့ဘုံဘုံတို့နှိမ့်ရမယ်ဟုတ်လားကျန်တဲ့မန်တွေအကုန်လုံးကိုကြတော့အနေဆမတည်မြဲမှုကိုစဉ်းစားဆင်ခြင်တဲ့မန်နဲ့နှိမ့်ရမယ်နောက်တနည်းဘာကိုပြောခဲ့သေးတော့ မတင့်တယ်မှုကိုယ်ခန္ဓာရဲ့တဘာဝဟုတ်လားအဲ့ဒါကိုစဉ်းစားခြင်းကလည်းမာမာနကိုဓာတ်ရိုက်ဖုံဖုံတို့နော်တိုက်ခိုက်နိုင်တယ်ပေါ့နော်ပုံမြင်လေးလည်းမမေ့နဲ့ဟုတ်လားမစင်ရတောင်ကိုကိုမင်းနဲ့ငါအောက်ကြတယ်ဆိုတော့မပေါင်းကျင်ဘူးဆိုတဲ့သဘောမျိုးဟုတ်လားอืมနောက်ဆုံးပါပြောတော့ရှိတဲ့နဲ့မာမာနဟုတ်လားမာမာနကိုမှီပြီးတော့မာမာနကိုပေးရမယ်ဆိုတဲ့အကြောင်းလေးပြောနော်ဒါကြောင့်အကျိုးမဲ့ကိုများစွာဖြစ်စေတဲ့မာမာနတရား အမိမိတန်တာမှာရှိနေတယ်ဆိုတာပထမအဆင့်လက်ခံရမယ်ဟုတ်လားအဲ့ဒီမာမနာကိုဘာလုပ်ရမလဲတော့နှိမ်ရမယ်မာမနာမကြီးအောင်လုပ်ရမယ်နောက်ဆုံးပယ်ရှားနိုင်သည့်အထိရည်ရွယ်ချက်ထားပြီးတော့စူးစမ်းရမယ်ပေါ့နော်ဒါကြောင့်နိမန်လမ်းမှန်စူးစမ်းပြီးတော့မာမနာကိုနော်နှိမ်ချနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့် ဖရာတပည့်တော်တို့သည်မဲ့ညာပူညာမျက်နှိဗံကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြဂုံရာတတိ